ပြီးခဲ့တဲ့အဘက်ကဆက်ကလေးဟောကြနာကြကြရဥဇောပထမပေါ့ဒါဥစဉ်တို့ဒါဝိတ္တုရိခုနှစ်ပါးကျင့်စဉ်ဒါလေးကိုတော့တို့တခါကြီးဒီမှာကြီးဥစဉ်တို့စစခြင်းအမြဲတမ်းဒါပတ်စဉ်တိုင်းပြောတော်မူလေပေါ့ဒါရည်ရွယ်ထားတာအဲတခါကြီးအဲ့ဒီဟိုဇီဒီပုံလေးခဏပြပေးပါလားနော်တင်ပါဗျာအဲ့တော့ဥစဉ်တို့ဒီဝိတ္တုရိခုနှစ်ပါးကတော့တို့တခါကြီးဒီဒီမှာကြီးဒီ နိဗ္ဗာန်ကို လိုလားတောင်းတတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေရင်ထဲမှာဒါတမှုရိုက်တယ်လို့စွဲနေဖို့တော့လူတွေဒီဝိတ္တုဒီခုနှစ်ပါးကျင့်တင်ကိုတော့ငါတို့မလွတ်တာမရှောင်တာနိဗ္ဗာန်ကိုလိုလားတောင်းတတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတိုင်းကျင့်ရမယ်ဒါလူလေးတွေပဲဒါသဘောကျနေခြင်းနဲ့အဲ့တော့အဲ့မှာဒါဝိတ္တုဒီခုနှစ်ပါးတဲ့နံပါတ်1ပေါ့ဒါသီလဝိတ္တုဒီဒါသီလဝိတ္တုဒီဘိုင်းဒီဒါဦးဇင်းတို့ကာယကံဝစီကံတွေကိုဒါစောင့်သိတဲ့အပိုင်းပေါ့နော် အဲဒီကာယကံလွန်ကျွတ်မှုတွေဝစီကံလွန်ကျွတ်မှုတွေတနည်းအားဖြင့်ဒါဝိတိတ်ကမကိလေသာတွေမဖြစ်ရလေအောင်ဒါတိလဝိတုဒ္ဓိဘိုင်းမှာစပြီးတော့ဒါရှောင်ကျင်ရအေးအဲ့လိုတိလဝိတုဒ္ဓိဘိုင်းကတိလတရားတွေကိုမိမိတို့ကဆိုကြပါစို့တို့တက္ကကြီးတွေဒီကမကြီးတွေနဲ့ငါးပါးတိလရှစ်ပါးတိလဇောနိုင်ကိုးပါးတိလဆယ်ပါးတိလတွေကို ဒါခံယူခြင်းတော့စောက်တည်ပြီးရဆိုရင်တော့ဒါသီလဝိတ္တုဘိုင်းကိုဒါဖြည့်ကျင်ပြီးပြီဒါလိုပြောလို့ရအဲ့လိုသီလဝိတ္တုဘိုင်းကိုဖြည့်ကျင်ပြီးတဲ့သူတော်ကောင်းတွေကတဆင့်တက်ပြီးတော့စိတ်ဓာဝိတ္တုဘိုင်းကိုသွားရမယ်အဲ့တော့စိတ်ဓာဝိတ္တုဘိုင်းဆိုတာတော့နိဗ္ဗာန်အငြိကြီးတွေကင်းစင်တဲ့ဖြစ်စိတ်ဓာတ်ဤဒါစင်ကြယ်ခြင်းဆိုပြီးတော့ဒီအပိုင်းပေါ့အဲ့တော့စိတ်ဓာတ်မှာစိတ်ကမိမိတို့ရဲ့စိတ်ဓာတ်တန်တန်အစင်မှာကိလေသာအငြိကြီးတွေဒါ မရှိအောင်စိတ်စင်ကြယ်သောအောင်ပေါ့နိဗ္ဗာန်ကြီးကြီးကြီးမရှိအောင်ဒါတမာတိထူထောင်တဲ့အပိုင်းကိုဒါစိတ်တဝိသုဒ္ဓိလို့ဒီလိုသဘောကျရအောင်အဲအဲ့လိုစိတ်တဝိသုဒ္ဓိဘိုင်းကိုမိမိတို့ကစနစ်တကျလေးအထုတ်ပြီးတဲ့အခါစိတ်ဓာတ်တွေစင်ကြယ်သွားပြီနိဗ္ဗာန်အငြိကြီးတွေကင်းစင်ပြီဆိုရင်အ ਨੇ ဆုံးဥပ္ပဆရာတမာတိလောက်ရောက်ပြီဆိုတဲ့သူတော်ကောင်းဒီတက်စင်တက်ပြီးတော့ဒါဒိဋ္ဌိဝိတ္တုဘိုင်းကိုကူးရမှာဖြစ်တယ် ဟောဒိဋ္ဌိဝိတ္တုပိုင်းကြတော့တခါလေရုပ်ပရမတ်နာမ်ပရမတ်ဒီပုံမှာဉာဏ်မြင်စင်ကြယ်ခြင်းကိုဒါဒိဋ္ဌိအမြင်နဲ့အယူအမြင်နဲ့ဝိတ္တုစင်ကြယ်ခြင်းဆိုတဲ့အပိုင်းပေါ့ဟောဒီအပိုင်းမှာတော့ဘာတွေပါလာလို့ဆိုတော့ခုနပြောတဲ့ဉာဏ်ရှင်ကကြည့်မယ်ဆိုရင်နာမရူပပြိစေတာဉာဏ်ဟောနာမရူပပြိစေတာဉာဏ်ဆိုတာကနန္တရားတွေယုတ်တရားတွေယုတ်နံနှစ်ပါးကိုပိုင်းပိုင်းခြားခြားနဲ့ကိုယ်တိုင်မျက်မှောက်အတွင်းပေါက်သိမြင်တဲ့အပိုင်းကိုဒါနာမရူပပြိစေတာဉာဏ်ပိုင်း အဲ့တော့ယောဂီသူတော်ကောင်းတယောက်ဒီယုတ်ကလလည်းမမြင်ဘူးနံကလလည်းမမြင်တဲ့သူတော်ကောင်းတယောက်ဒီဒါယုတ်ဒီနံတွေကိုသိရလို့ပြောလို့မရသလိုယုတ်ကလနံကလမြင်ရုံလောက်နဲ့ယုတ်ပရမတ်ကိုထိုးထွင်းပြီးတော့မသိဘူးနံပရမတ်ကိုထိုးထွင်းပြီးမသိဘူးတနည်းအားဖြင့်ပြောမယ်ဆိုတို့ယုတ်ကလနံကလတွေကိုတမခွန်းနိုင်ဘူးဆိုခဲ့ရင်ကြရင်လေထိုသူတော်ကောင်းဒီယုတ်ပရမတ်ဉာဏ်နံပရမတ်ကိုသိတယ်နာမရူပပရိစေတာဉာဏ်ကိုရပြီလို့ဒီလိုမဆိုးသားသလိုဒိဋ္ဌိဝိတ္တုလည်းဒါမဖြစ်ဘူးပေါ့အဲ့တော့ဒိဋ္ဌိဝိတ္တု ဟိုတစင်လှမ်းနိုင်ရေးအတွက်မိမိတို့ကဒါရုပ်တည်နံတွေကိုသိအောင်ကြိုးစားရမယ်ဟောရုပ်တည်နံတွေကိုသိလို့ဒိဋ္ဌိဝိတ္တုတွေယူအမြင်နဲ့စင်ကြဲသွားပြီဆိုရင်တော့ဒါဉာဏ်ရှင်ပိုင်းကလည်းနာမရူပပရိစ္ဆေတဉာဏ်ရပြီဆိုတစင်တက်လှမ်းလို့ရပြီထိုသူတော်ကောင်းကအဲ့ကြမှာတစင်တက်ပြီးကင်္ကာဝိတ္တနာဝိတ္တုဒီဘိုင်းကိုကူးရဝိတ္တုဒီအနေနဲ့ဆိုတာနာမလိကုမြောက်ဒါဝိတ္တုဒီဘိုင်းကိုကူးအဲ့ကင်္ကာဝိတ္တနာဝိတ္တုဒီဘိုင်းမှာတော့ကံနဲ့ကံရဲ့အကျိုးတရားနာယုံမှမှုကိုကြော်လွှားလွန်မြောက်သည့်ဉာဏ်အမြင် စင်ကြယ်ခြင်းတဲ့အဲ့တော့ဘာပြောတာလို့ဆိုတော့ဒီအပိုင်းမှာပေါ့ကံနဲ့ကံရဲ့အကျိုးကိုတော့မိမိတို့ကအဲတက်တည်နားလည်ဖို့လိုတယ်အဲဒီအပိုင်းမှာကံနဲ့ကံရဲ့အကျိုးကိုတက်တည်နားလည်ဖို့ဆိုတဲ့အပိုင်းမှာပေါ့အကြောင်းတရားကြောင့်အကျိုးတရားဖြစ်ပုံကိုဒါမိမိတို့ကနားလည်ရမယ်ဒါကိုပြိဿသမုပ္ပံဒါရှုွက်ဆိုရင်တို့တခါကြီးဒီကမကြီးနဲ့နားရင်နာပေါ့အဲ့တော့ကင်္ဂါဝိဒနာဝိတုပ္ပံဒီလွယ်လွယ်ပြောပြိဿသမုပ္ပံရှုွက်ကိုထဲထဲဝင်ဝင်နဲ့မိမိတို့ကတကယ်ကြည်ညာကြိုးကိုအားထုတ်ရမယ်အပိုင်းပဲ အဲအဲ့လိုကင်္ဃဝိဒနာဝိသုဒ္ဓိဘိုင်းကိုတခါတည်းကြည်ညာကြိုးကိုအထုလိုက်ဒီဘက်ကဉာဏ်နဲ့ကြည်ရင်ဒါပစ္စယပရိက္ခဉာဏ်ပိုင်းကူးသွားအောင်ဟောအကြောင်းတရားအကျိုးတရားတွေကိုသိကြည့်တယ်ဆိုရင်ပစ္စယပရိက္ခဉာဏ်ပိုင်းပေါ့ဟောဒီဉာဏ်ပိုင်းလေးကိုရောက်သွားရင်တော့ဦးဇင်းတို့ပရိညာသုံးပါးကပြန်ပြီးတွက်ဆက်ကြည့်ပိုင်းဒါညာတပရိပိုင်ညာတပရိညာဆိုတဲ့ဒီအပိုင်းကဒါနေတဲ့ကိုအကျုံးဝင်တာပါအဲ့တော့ဉာဏ်ငါကြည့်မယ်ဆိုနာမရူပပရိစေတဉာဏ်ပစ္စယပရိက္ခဉာဏ် ဩဝိတ္တုဒိခုနှစ်ပါးကကြည်မယ်ဆိုရင်၃ခုမြောက်ဒိဋ္ဌိဝိတ္တုဒိနဲ့၄ခုမြောက်ကင်္ဂဝုဒနာဝိတ္တုဒိနှစ်ပါးဒီထာညာတပရိညာကံမှာအကျုံးဝင်တယ်လို့လေဒီလိုလဲတို့တကကြီးတွေဒီကမကြီးတွေကသဘောကျနှိမ့်ချရမှာဖြစ်တယ်။ကောင်းပြီအဲ့လိုပေါ့ကံကံရဲ့အကျိုးကိုတတ်သိနားလည်နိုင်ရေးအတွက်တနည်းအားဖြင့်ကံနဲ့ကံရဲ့အကျိုးပေါ်မှာယုံမတန်တရားတွေကင်းရှင်းနိုင်ရေးအတွက်ပရိသတ်သမုပ္ပါရှုွက်လို့ခေါ်တဲ့အတိတ်နာကပြစ္ဆုတ်ပံဘဝသုံးပါးကွင်းဆက်ပြီးတော့ရှုနိုင်ပြီဆိုရင်ထိုသူတော်ကောင်းဒီပြစ္ဆယပရိကဉာဏ်ဉာဏ်ဉာဏ်ပိုင်းကရဝိတ္တုဒိပိုင်းကကင်္ဂဝုဒနာဝိတ္တုဒိ ကိုဒါအောင်အောင်မြင်မြင်နဲ့ဒါကြည်ညာကျိုးကိုအားထုတ်နိုင်ပြီဆိုတဲ့သူတော်ကောင်းတွေတဆင့်တက်ပြီးတော့နံပါတ်5ခုနောက်ဖြစ်တဲ့မက္ကမက္ကညာတဒနာဝိတ္တုဒီပိုင်းကိုကူးရမှာဖြစ်အဲဒီမက္ကမက္ကညာတဒနာဝိတ္တုဒီပိုင်းမှာတော့မဟုတ်ဒီမဟုတ်ဒီကိုမဟုတ်ဒီမဟုတ်ဒီနာညာမြင်စင်ကြယ်ခြင်းဆိုတဲ့အပိုင်းပေါ့ဒီဘက်မှာဦးဇင်းတို့ဒီဘက်ကဉာဏ်ရှင်နဲ့ကြည့်လို့ရှိရင်တော့ဒါသမတနာဉာဏ်ဝိပဿနာကိုစပြီးတော့အာသစ်တော့ဒီနေရာမှာ ယုတ်တရားနံကိုရှိရှိကတည်ပြီးထိုယုတ်တရားနံတရားတွေရဲ့အကြောင်းတရားအကျိုးတရားကိုတည်ပြီးဆိုတဲ့သူတော်ကောင်းတယောက်ကဒီပိုင်းနဲ့ရောက်ဖို့စပြီးဝိပဿနာယုတ်ပရမတ်နံပရမတ်တွေကတကယ်လက္ခဏာရေးပေါ့ဖြစ်ချင်းပြချင်းခြေကခဏမစက်တသက်တည်းပြည့်ပြည့်နေတာကိုကြည့်ပြီးတော့အိဋ္ဌာခြေကခိုင်မာနေတရာအပြင်တိတ္တမနေခြင်း ဖြစ်ချင်းပြချင်းတန်ကျက်ပြင်အမျက်မပြတ်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲခိုင်မာနှစ်တရားပြင်တိတမနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တသဘောတွေကိုစပြီးလက္ခဏာကြီးသုံးတန်တင်ပြီးတော့တွင်တွင်ကြီးဝိပဿနာရှုရမယ်အပိုင်းကိုစပြီးရောက်လာပြီဒီကြမှာဝိပဿနာကစပြီးစတယ်လို့ဘယ်လိုသဘောကြရအဲ့လိုသမထနာဉာဏ်ပိုင်းလေးကိုကူးလို့သမထနာဉာဏ်ဒုနဝိပဿနာဘိုင်းကနေတဆင့်တက်လိုက်လို့အဖြစ်အပျက်ကိုခတ်စိတ်စိတ်မြင်တဲ့ဒါဥရိယပြဉာဏ်အနုပိုင်းအထိဒီဒါဦးဇင်းတို့ မက်ကမက်ကညနာတဒနာအဝိတုဒ္ဓိမှာဒါအကျုံးဝင်ပြီးတော့ပရိညာသုံးပါးကကြည့်မယ်ဆိုရင်ဒါတိရဏပရိညာပိုင်းထဲမှာဒါအကျုံးဝင်နေတယ်။အဲအဲ့ဒီတိရဏပရိညာပိုင်းမှာအကျုံးဝင်တဲ့အပိုင်းမှာဒါဟိုတလောကပြောခဲ့တယ်ဦးဇင်းတို့တတဝတဝုတယောက်ဒီပရိညာသုံးပါးနဲ့ဒါယုံနံဓမ္မဆိုတဲ့အလုံးစုံသောတရားတွေကိုထိုးထိုးထွင်းထွင်းနဲ့လည်းညာတာပရိညာနဲ့မတည်ဘူးတေရဏပရိညာနဲ့လည်းပိုင်းပိုင်းခြားခြားမတည်ဘူး ပါဟနာပရိညာနဲ့လေဒိုယုံနာဓမ္မသင်္ခါရတွေပေါ်မှာတွေ့တာမမောနေတဲ့တဏှာတရားကိုမပယ်စွန့်နိုင်ဘူးဆိုခဲ့ရင်ဒါနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရမဖြစ်နိုင်ဘူးတဲ့ဒါကြောင့်မလို့ဒီမက်ကမက်ကညာတတနာဝိတ္တုဒီ၅ခုမြောက်ပိုင်းဒီဒါပရိညာကကြည့်ရင်ဒါဒီရဏပရိညာမှာအကျုံးဝင်တယ်လို့လည်းဒီလိုဒီလိုသဘောကျနှိမ့်ချရမှာဖြစ်အဲ့လိုပရိညာပိုင်းကဒီရဏပရိညာဟောဉာဏ်ဉာဏ်ပိုင်းကကြည့်မယ်ဆိုရင်ဒါသမတနာဉာဏ်နဲ့ဥရိယပယဉာဏ်အနုပိုင်း အော်ဝိတ္တုရိဘိုင်းကကြည့်မယ်ဆိုရင်ဒါမက္ကမက္ကညနာတဒနာဝိတ္တုရိကိုရပြီဆိုတဲ့သူတော်ကောင်းကမှတဆင့်တက်ပြီးတော့ဒါပြိပဒာညနာတဒနာဝိတ္တုရိကိုကူးအဲပြိပဒာညနာတဒနာဝိတ္တုရိကတော့ဦးဇင်းတို့ကြင့်ကျင်နိုင်ဉာဏ်မြင်စင်ကြယ်ခြင်းပေါ့ဟောဒီဘိုင်းမှာလည်းပဲထို့တူပဲဝိပဿနာဘိုင်းပဲရှိသေးတာပဲအဲ့တော့ဝိပဿနာတွေကိုခုနဥရိယပြညာအနုဘိုင်းကနေဆက်ပြီးတော့ဒါအရင်ဘိုင်းကိုခုခဏပြစ္ဆုတ်ပန်စိုက်တဲ့ဒီယုံနာဓမ္မသင်္ခါရတွေကိုတခါတည်း လက္ခဏာဤသုံးဏတင်ရှုလိုက်လို့ရှိရင်ခုနဘင်္ဂညာဘေယညာအာရိနဝညာမောဇိတုပမြတာညာပရိသင်္ဂညာသင်္ကာရုပက္ခညာအနုလောမညာဆိုတဲ့ဒီဝိအထက်ပိုင်းဝိပဿနာဉာဏ်တွေကတော့တပြည့်ပြည့်နဲ့ဒါဉာဏ်တွေရင့်သွားပြီးကူးသွားမှာဖြစ်တယ်။အဲ့လိုဉာဏ်တွေကလည်းတပြည့်ပြည့်နဲ့တက်သွားတဲ့အခါဒါဉာဏ်ရင်ကြည့်မယ်ဆိုရင်ဒါခုနပြောတဲ့နံပါတ်၄ခုမြောက်ဥရိယပယဉာဏ်ဒါအရင်ပိုင်းကနေစပြီးတော့ဒါအနုလောမဉာဏ်တိုင်အောင်ပေါ့ ဟောပါဏပရိညာကကြည့်မယ်ညာတပရိညာသုံးပါးကကြည့်မယ်ဆိုပါဏပရိညာပိုင်းပေါ့အဲ့လိုမျိုးသူတော်ကောင်းတယောက်ဒီပရိညာကကြည့်မယ်ဆိုပါဏပရိညာပိုင်းမှာအယုံနာဓမ္မသင်္ခါရတွေအပေါ်မှာတွေ့တာမမောတဲ့တဏှာတရားကိုဝိပဿနာအခိုင်အမာဝိပဿနာဉာဏ်တွေနဲ့ပယ်စွန်နိုင်မယ်ဒါဆိုဘာနာပရိညာဟောဉာဏ်ရင်ပိုင်းကကြည့်ရင်ခုနပြောတဲ့ဥဒိယပြဉာဏ်အရင်ပိုင်းကနေပြီးတော့ဒါအနုလောမဉာဏ်တန်အောင်အဲဒါကိုဝိတ္တုဒီဘက်ကကြည့်တဲ့အခါကျဝိတ္တုဒီခုနှစ်ပါးကကြည့်တော့ပြိပဒဉာဏတတနာဝိတ္တုဒီ ဩဒီဘိုင်းကိုတွင်တွင်ကြီးအထုတ်လိုက်တဲ့သူတော်ကောင်းတယောက်ဒီဒီဝိပဿနာဉာဏ်တွေကရင့်ကျက်သွားပြီဆိုခဲ့ရင်တော့ဝိပဿနာဉာဏ်တွေရင့်ကျက်တဲ့ဝိပဿနာဉာဏ်တွေကအဆုံးမှာမိမိတို့ဒီမဉဏ်ပုံဉဏ်ကိုစိုက်မှာဖြစ်အဲ့ဒါကတော့နံပါတ်9ခုမြောက်ဖြစ်တယ်အဲ့ဒါဉာဏတတနာဝိတ္တုဒီပိုင်းပဲနိဗ္ဗာန်၌ဉာဏ်အမြင်အစဉ်ကြရင်ကိုယ်တိုင်မျက်မှောက်ပေါ့ဒါထွင်းပေါက်ပြီးတော့နိဗ္ဗာန်ကိုဒါတစ္ဆိကရဏလို့ခေါ်တယ်မျက်မှောက်ပြုနိုင်ပြီဟောအဲ့ခါကျတော့ဒါဉာဏတတနာဝိတ္တုဒီပိုင်းစိုက်ပြီ အဲ့တော့ဦးဇင်းတို့အဲ့ဒီဘိုင်းကတော့ဒီဉာဏ်ရင်ကကြည့်မယ်ဆိုရင်ဂေါတရပုဉာဏ်ကိုထားခဲ့ပြီးတော့မဉဏ်ပူဉာဏ်နဲ့ပြစ္ဆဝခဏဉာဏ်ဤတိတာဉာဏတဏဝိတုဒ္ဓိမှာအကျုံးဝင်ပြီးတော့ပရိညာသုံးပါးကကြည့်မယ်ဆိုရင်တော့ဒါဘာနာပရိညာထဲမှာအကျုံးဝင်တယ်အဲ့တော့ဘာနာပရိညာထဲမှာအကျုံးဝင်တဲ့ဒီမဉဏ်ပူဉာဏ်နဲ့ပြစ္ဆဝခဏဉာဏ်ဟောဉာဏ်ရင်ကကြည့်မယ်ဆိုခုနပြောတဲ့ဘာနာပရိညာဉာဏ်ရင်ကကြည့်မယ်ဆိုမဉဏ်ပူဉာဏ်နဲ့ပြစ္ဆဝခဏဉာဏ် ဟိုဝိတ္တုရိပိုင်းကကြည့်ဒီညာဏတတနာဝိတ္တုရိပိုင်းကိုမိမိတို့ဒီအောင်မြင်မြင်နဲ့ဒါရောက်ရှိကြမှာဖြစ်တယ်တို့အတွက်ကြောင့်အဲ့လိုနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရေးအတွက်ဒီဝိတ္တုဒီခုနှစ်ပါးဒီအစဉ်အတိုင်းသွားကြရမယ်လို့ဒီလိုတော့တို့တကကြီးဒီကမာကြီးတွေကနှလုံးသားထဲမှာဆွေးမြေ့ပြီးတော့ဆွေးမြေ့စွာမှတ်သားထားဖို့လိုတယ်ပေါ့အဲ့တော့အခုဒီဝိတ္တုဒီခုနှစ်ပါးဖြစ်တဲ့စိတ်ဓာတ်သီလဝိတ္တုဒီစိတ်ဓာတ်ဝိတ္တုဒီဒိဋ္ဌိဝိတ္တုဒီကင်္ဂဝိတ္တနာဝိတ္တုဒီမဂ္ဂမဂ္ဂညာနာတဒနာဝိတ္တုဒီပရိပဒညာနာတဒနာဝိတ္တုဒီ ဉာဏတဒနာဝိသုဒ္ဓိဆိုတဲ့ဒီခုနှစ်ပါးကိုသဘောကျပြီးငါတို့တော့အစဉ်တိုင်းကျင့်ရမယ်။အဲ့ကျင့်တော့အခုသီလဝိသုဒ္ဓိပိုင်းဒါဦးဇင်းတို့ပြောခဲ့ပြီးပြီပေါ့တို့တကကြီးတွေတကမာကြီးတွေအနေနဲ့ဒါငါးပါးသီလ၈ပါးသီလအစတည်းအပြင်ခံယူခြင်းသုံးစောက်တည်အခုလိုပေါ့ငါးပါးသီလခံယူခြင်းသုံးစောက်တည်တိုင်းသီလဝိသုဒ္ဓိဖြစ်အဲဒီရဝိတ္တုဖြစ်တဲ့အချိန်မှာတဆင့်တက်ပြီးစိတ်တဝိတ္တုကိုကူးရမှာပေါ့အဲစိတ်တဝိတ္တုဘိုင်းကိုဒါဦးဇင်းတို့ပြောနေတော့အခုဒါအဲ့ ပြီးခဲ့တဲ့ဘက်ကအာနာပါနာအကြောင်းကိုပြောတော့ဒါလေးကိုဆက်ပြီးတော့ဟောကြနာကြကြရအောင်ပေါ့နော်ဟုတ်ပြီတော့ဒီဘိုင်းမှာတော့ဒုဒကကြီးဒကမကြီးဒါတည်တဲ့အတိုင်းဒါသမထဘိုင်းဖြစ်တဲ့အတွက်ကြောင့်ဘုရားရှင်ကသမထကမ္မထန်40ဟောထားတာရှိတယ်အဲဒီသမထကမ္မထန်40တဲ့ကဒါမိမိတို့ကျင့်ရတဲ့ကမ္မထန်ကမ္မထန်နဲ့တမာတိထူထောင်ခွင့်ရှိတယ်ထူထောင်လို့ရတယ်ပေါ့အဲတိုးတော်ကူဦးဇင်းတို့ဒီမှာတော့စထားတာကဒါအာနာပါနဆိုတဲ့ဝင်ထွက်လေးကိုမှတ်သားတဲ့ဝင်ထွက်လေးပုံမှာတတိနဲ့မှတ်သားတယ်ဆိုတဲ့အာနာပါနတတိ ကမ္မထံကိုဒါဟောစေနာစေဖြစ်တဲ့အတွက်ကြောင့်ဒီကမ္မထံလေးကိုဦးဇင်းတို့ဆက်ပြီးတော့ဟောကြနာကြကြအဲ့တော့ပြီးခဲ့တဲ့ဘက်ကဦးဇင်းတို့ပြောခဲ့တယ်အာနာပါနနဲ့ပတ်သက်လို့ပါဠိတော်ဟောစဉ်အဲထာဂရာကဖွင့်ဆိုချက်ဒီနဲ့ဒါဦးဇင်းတို့ဟောပြီးတဲ့နောက်ပြီးခဲ့တဲ့ဘက်ကတကယ်လက်တွေ့ကြင်ကြံတဲ့သူတော်ကောင်းတွေမှာကြုံတွေ့နိုင်တဲ့အခက်အခဲတွေရေဟောနောက်တခါဘယ်ပုံဘယ်ပန်းဗန်နီလန်အပြင်ထိုအခက်အခဲတွေကိုကျော်လွှားမယ်ဆိုတဲ့အပိုင်းလေးကိုဦးဇင်းတို့ဟောခဲ့အဲ့တော့ ပြီးခဲ့တဲ့ဘက်ကဟာလေးကိုခက်တူတူပြန်ပြောမယ်ဆိုဒါယောဂီတဦးနဲ့တဦးတော့မတူနိုင်ဘူးဝင်လေထွက်လေကိုဒါစစချင်းလိုအပ်ရင်ဘဏ္ဍာနီးဆိုတဲ့ရေတွက်တဲ့နီးနဲ့လည်းပဲဒါသုံးလို့ရတယ်ရေတွက်တဲ့နီးလေးကိုအကူအညီယူပြီးတော့ဝင်လေထွက်လေကိုရေတွက်ခြင်းအပြင်လည်းမိမိရဲ့စိတ်ကိုဝင်လေထွက်လေအာယုံမှာအချင်းကြကြတီးနိုင်အောင်တနည်းအားဖြင့်ဒါတမာတိထူထောင်လို့ရကဲအဲ့ကနေပြီးတော့လိုအပ်တဲ့ယောဂီကလည်း ဏနာနည်းလေးကိုရေတွက်တဲ့နည်းလေးကို သုံးမယ်အကယ်၍မလိုအပ်ရင်လည်းပဲစစချင်းတွေကဝင်နေထွက်လေတွေပေါ်မှာတတိကမြင်နေတဲ့ပုံကလည်းဒါဝင်နေထွက်လေလေးကိုဆက်ပြီးတော့တတိကတ်ထားရမယ်အဲ့လိုကတ်ချင်းနဲ့တော်တော်လေးတတိကမြင်လာပြီဆိုခဲ့ရင်တော့နောက်တစ်ဆင့်ကိုတက်ပြီးတော့ဒါဥစဉ်တော့အနုဗန္ဒနာနည်းဒါအစဉ်လိုက်တဲ့နည်းလေးကိုသုံးရဒီဘက်မှာလည်းထို့တူပဲဒီဘက်မှာစပြီးတော့နမိတ်ကပေါ်နိုင်တယ်ပေါ့ဟိုပါဠိတော်ဟောစဉ်ကကြည့်မယ်ဆိုအရှိရတူဘိုင်းပေါ့အရှိရတူဘိုင်းလေးကိုစပြီးတော့မိမိကယောဂီကအသိလိုက်လို့ဒီဘက်မှာလည်းနမိတ်ပေါ်နိုင်တယ် ပေါ်ဒီဖြစ်စီမပေါ်ဒီဖြစ်စီပေါ်တဲ့ဒီဝင်လေထွက်လေကိုဆက်ပြီးတော့မှတ်သားလိုက်လို့ရှိရင်နောက်တစ်ဆင့်ပေါ့ဒါဦးဇင်းတို့အစလည်းအဆုံးပိုင်းပေါ့ဇာလည်းအဆုံးပိုင်းမှာဒါဦးဇင်းတို့ဖုဒရာနေလည်းဒါလည်းအကျုံးဝင်သွားတာပါပဲဒီပိုင်းမှာအဲ့တော့ထိတဲ့နေရာလေးကအဆောင်ပြီးဝင်လေထွက်လေလေးကိုမှတ်ရှင်းရှင်းတဲ့အတိုင်းတိုးရင်တိုးတဲ့အတိုင်းနောက်တစ်ခါဝင်လေထွက်လေကအစလည်းအဆုံးတောက်ချောက်သိအောင်ပေါ့ဒါကြိုးစားနေဒီပိုင်းမှာလည်းနမိတ်ပေါ်နိုင်တယ် ပေါ်ဒီဖြစ်တယ်မပေါ်ဒီဖြစ်တယ်မိမိတို့ကရှေ့ကိုတဆင့်တက်ပြီးတော့ခန္ဓာဝင်တွေထွက်လေကငြင်းအောင်ငြင်းအောင်ဖြစ်နေအပိုင်းဝင်တွေထွက်လေရတိမ်မှုလာတဲ့အပိုင်းကိုဆက်ကျင်လိုက်လို့ရှိရင်ဒီဘိုင်းမှာလည်းနမိတ်ပေါ်နိုင်တယ်ပေါ့အဲ့တော့ဒီနမိတ်ရခြင်းအာနာပါနကမ္မထန်ဒီဒုတိကကြီးဒီကမကြီးဥစ္စာပထမနားလည်ထားမှာတော့နမိတ်ရတဲ့ကမ္မထန်တော့ဖြစ်တယ်ဒါလေးကိုတော့ဒါတစ်ချက်ဒီညမှာတတိချက်တော့ပါအဲ့တော့ကောင်းပြီအဲ့တော့နမိတ်ရပြီဆိုတဲ့အပိုင်းကဦးဇင်းတို့စပြီဒီနေ့တော့ဟောမယ်ပေါ့နော်အဲ့တော့သူတော်ကောင်းတယောက်ဒီဒါ ဒီအာနာပါနကိုစနစ်တကျပေါ့ဆရာသမားနဲ့ဒါချင်ကပ်ပြီးတော့လေ့လာလိုက်လို့ခုလိုပေါ့နမိတ်ပေါ်လာပြီဆိုရင်နမိတ်ကခုနပြောတယ်ပရိကမ္မနမိတ်ရှိတယ်ဥက္ကနမိတ်ရှိတယ်ပฏิပါကနိမိတ်ရှိတယ်ပေါ့အဲ့တော့စစချင်းပရိကမ္မနိမိတ်ဆိုတော့ဝင်လေထွက်လေလေးဒီလည်းပဲပရိကမ္မနိမိတ်ဟောနောက်တစ်ခါအဲ့ပရိကမ္မနိမိတ်ကဝင်လေထွက်လေလည်းပရိကမ္မနိမိတ်ဖြစ်တယ်လို့တတိလေးတော်တော်လေးမြင်လာရင်ဒီဝင်လေထွက်လေလေးကိုခုနလိုပေါ့အချို့ချို့ယောဂီတွေမှာဒါကလည်းညစ်ထက်တဲ့အနေလေးနဲ့ပေါ့မိကိုရောင်တိမ်ရောင်ပေါ့အဲ့လိုအခက်ညစ်ထက်တဲ့ကလေးဒါ ဟိုဝေလင်ထွက်လေလေးကိုစတွေ့တယ်ဒီအပိုင်းဒီတဲ့ဒါပရိကာမနိမိတ်ပိုင်းပဲဖြစ်တယ်အဲ့ကနေပြီးတော့တတိလေးမြင့်အောင်ဆက်ပြီးပွားများအားထုတ်လိုက်လို့ရှိရင်တော့ခုနဒီဝင်လေထွက်လေလေးကပဲတခါလေးဖြူဖွေးပြီးတော့ဒါဟွာကွန်းဆိုင်ကဲ့သို့ဒါဖြူစွတ်လာတာပေါ့အဲဒီဘက်ရောက်ရင်တော့ဒါကိုဥက္ကနိမိတ်အဲအဲ့ဒီဥက္ကနိမိတ်ကိုရလာတဲ့သူတော်ကောင်းတွေတိုးနမိတ်ကလေးပေါ်မှာတတိလေးမြင့်အောင်ဆက်ပြီးတော့ကတ်ထားမယ်ဆိုရင်တော့ဒါခုနကြည်လင်တောက်ပါတဲ့အစဉ်ပေါ့ကြည်လင်တောက်ပါတဲ့အစဉ်ခုနနာသီဝါနဲ့အထက်နှုတ်ခမ်းများထိတဲ့နေရာလေးမှာ စောင့်ပြီးမှတ်သားရင်းနဲ့အဲ့နေရာမှာရှိတဲ့ခုနအဝင်ထွက်လေးတွေကတပြေးပြေးခုနမိကိုရောင်ညစ်ထက်တဲ့ကလေးကနေဖြူလာမယ်ပြီးတော့ကြည်တင်တောက်ပါလာမယ်လို့ဒါပြိဘာကနိမေဆိုတဲ့ဒီအစဉ်ပေါ့ဒါကတော့တုံးနဲ့တူအတွေ့အကြုံချင်းတူမှာမဟုတ်ဘူးခုနေ့ကဦးဇင်းတို့ပြီးခဲ့တဲ့တစ်ပတ်ကပြောခဲ့ပြီးတာကောင်းပြီအဲ့လိုနမိတ်ပေါ်လာတဲ့အခါမှာဘာလို့ရမလို့ဒီပိုင်းလေးကိုဒီပြောမှာအဲ့တော့နမိတ်ပေါ်လာတဲ့အပိုင်းမှာဘာလို့ရမလဲဆိုတာ ਨੇ ပတ်တယ်လို့ဒီနမိတ်ပေါ်လာရင်ဒီနမိတ်ပေါ်မှာဒါဝင်လေထွက် လေကနေပြီးတော့စင်စင်ပြောင်းလဲလာတဲ့ဒီအာနာပါနပေါ့ပရိပါကနိမိတ်လို့ခေါ်တယ်အဲ့ဒီအာနာပါနပရိပါကနိမိတ်ပေါ်မှာတတိလေးမြဲအောင်ပြတ်ထားနိုင်ရင်ဒိဋ္ဌံရပေါ့တဏှာကြီးတဏှာကြီးတဏှာကြီးခွဲနဏှာကြီးနဏှာကြီးနဏှာကြီးခွဲစသည်အပြင်ဒီလိုလေးကိုစွန့်နိုင်တဲ့လောက်ဒိဋ္ဌံလိုက်ဒီနိမိတ်ကမြဲသွားမြဲသွားရင်တော့ဒီညမှာဦးဇင်းတို့ကဥပ္ပဇာရသမာဓိနဲ့အပ္ပနာသမာဓိပေါ့ဒီသမာဓိနှစ်ခုပိုင်းကိုဦးဇင်းတို့ကဒါရောက်လာပြီပေါ့ဥပ္ပဇာရသမာဓိတော့ကြာဦးဇင်းတို့ ဖြစ်နိုင်တယ်လို့ဥပဇာရေပုံရတာဥပဇာတာတမာရီပေါ့သို့တော့ဒီညမှာဇန်လည်းစိုက်သွားနိုင်တယ်ကဲကောင်းပြီအဲ့တော့ဒီပိုင်းလေးကိုဦးဇင်းတို့ကဇန်ကုမဲ့အပိုင်းနဲ့ဒီအာနာမနာပြိပကနိမိတ်ပေါ်လာတဲ့အပိုင်းမှာတွေ့ကြုံရတဲ့အခြေအနေလေးတွေပေါ့အဲ့တော့ဒီနမိတ်ပေါ်လာတဲ့အချိန်မှာဒီနမိတ်ပေါ်မှာစူးစူးဆိုင်ဆိုင်နဲ့တဏှာကြီးတဏှာကြီးစသည်အပြင်ဒိဋ္ဌံပြီးတော့ရှုလိုက်မယ်ဆိုရင်သူတော်ကောင်းတွေဘာဖြစ်လာမလို့ဆိုတော့ခုနဥပ္ပဇာရတမာတိစိုက်ပြီးဆိုကြဆိုဥပ္ပဇာရတမာတိစိုက်ရင်အဲ့ဥပ္ပဇာရတမာတိအခိုက်ဒီ ဇန်အင်္ဂါတွေကဥပဇာရသမารိအခိုက်အမာတွေအစဖြစ်တယ်ပေါ့အဲတော့တို့တခါကြီးဒီဒါဒီထဲမှာအဘိဓမ္မာသင်မှုတဲ့သူတော်ကောင်းများတော့ဒါနားလည်မှာပဲအဲဇန်အင်္ဂါ၅ပါးပေါ့ပထမတမ္မာဆိုရင်ဒါဝိတဝိဇာရပိတိဒုက္ခဧကဂရာဆိုတဲ့ဇန်အင်္ဂါ၅ပါးရှိတယ်အဲဇန်အင်္ဂါ၅ပါးကဒီဥပဇာရသမารိအခိုက်အမာတွေအစပြီးတော့ဒါမိမိတဏ္ဍာမှာဖြစ်တာပဲအဲတော့ဒီဇန်အင်္ဂါတွေကတော့စပြီးတော့ဖြစ်လာဖြစ်လာပြီမြဲဒီဇန်အင်္ဂါတွေကဘာဖြစ်တုံးဆိုတော့အာမကောင်းဘူးဘာဖြစ်တယ်လဲတော့အာမကောင်းပါဘူးခင်ဗျာ အာမကောင်းဇိုင်ကလေးကအာမကောင်းတော့ဘာဖြစ်တတ်တော့လို့ပြီးတော့ဇိုင်ကအာမကောင်းတဲ့အတွက်ကြောင့်ဦးဇင်းတို့တမာရီကကြာကြာမတည်ဘူးပေါ့ဇိုင်ကလေးကအာမကောင်းတဲ့အခါတမာရီကကြာကြာမတည်ဘူးတမာရီကြာကြာမတည်ရင်ဘာတစ်ခါထပ်ပြပြန်တော့ဆိုတော့ဦးဇင်းတို့ဘဝင်ကြတယ်ဆိုတော့ပြဿနာဖြစ်ဘဝင်ကြတယ်ဘဝင်ကြကြသွားတယ်ပေါ့အဲ့ပြဿနာဖြစ်အဲ့တော့ဒါက ဒီအာနာမနကမ္မထံကိုအားထုတ်တဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းအများစုမှာဒီအခက်ခဲလေးရလေကြုံရတတ်တယ်။ကျောင်းတော်ကုဆိုကြပါစို့ဝင်လေထွက်လေလေးကိုစရှူလာတယ်ခုနလိုနမိတ်ပေါ်လာပြီဆိုကြစို့ပြိပကနေမိတ်ကျင်းလင်းတောက်ပါတဲ့နမိတ်လေးပေါ်လာရင်ဒီနမိတ်လေးကိုတကားတဲ့စူးစူးဆက်ဆက်ရှူလိုက်တယ်အဋိဋ္ဌံနဲ့ပေါ့အမတဏှာကြီးတဏှာကြီးစသည်အပြင်ဒိဋ္ဌံနဲ့ဒိဋ္ဌံဒိဋ္ဌံတဲ့အခါမှာသူကဒီချိန်မှာဒီဇိုင်းကားလေးအားမကောင်းတဲ့အတွက်ကြောင့်မိမိဒိဋ္ဌံတဲ့အတိုင်းစိတ်ကဒီအာယုံတစ်ခုတည်းပေါ်မှာမြဲပြီးတော့မနေတတ်ဘူး မနေတဲ့အခါကျတော့ဘာဖြစ်တော့ဘဝင်ကြဘဝင်ကြရင်ယောဂီကအဲ့မှာစပြီးတော့အခက်အခဲတွေ့တာဘဝင်ကြတဲ့အခါဘာမှမသိတော့ဘဝင်ကြတော့ခုနဒီဥပ္ပဇာရအခိုက်ဒီနေဝရဏတရားတွေကိုဒီဥပ္ပဇာရသမารီကပယ်ထားတယ်ပယ်ပြီးတော့ဒီဥပ္ပဇာရသမารီတွေကဒီအာနာပါနပြိပကနိမိတ်ဆိုတဲ့အာယုန်လေးပေါ်မှာဒီမိမိရဲ့စိတ်ပေါ့စိတ်ကဥပ္ပဇာရသမารီအခိုက်မှာဒီစိတ်ကဒီအာနာပါနပြိပကနိမိတ်အာယုန်ပေါ်မှာစိတ်ကငြိမ်းနေတာငြိမ်းနေတဲ့အချိန်မှာပြောချင်တာကဒီစိတ်ဒီ ဒီဥပဇ္ဇရာတမာတိခိုက်မှာဖြစ်နေတဲ့စိတ်ဒီအာနာမနာပြိပါကနိမိတ်ကိုအာယုံယူနေတယ်အာနာမနာပြိပါကနိမိတ်ကိုဒါအာယုံယူပြီးတော့ဒါဖြစ်နေတာပေါ့ဒါပေမဲ့ဆိုလိုရအဲ့တော့ဒီဥပဇ္ဇရာတမာတိခိုက်မှာရှိတဲ့မိမိတို့ရဲ့ဥပဇ္ဇရာတမာတိခိုက်မှာဖြစ်တဲ့စိတ်ဒီဥပဇ္ဇရာတမာတိအဲအာနာမနာပြိပါကနိမိတ်ကိုသိနေတာပေါ့နော်အာနာမနာပြိပါကနိမိတ်ကိုသိနေဒါပေမဲ့ဘဝင်ကြပြီလေဆိုတော့သူကဘဝင်စိတ်ဒီဒါဦးဇင်းတို့ အတိတ်ဘဝမနာတဏ္ဍာသောမှာယူခဲ့တဲ့အာယုံတစ်ခုပေါ့တရားကိုအာယုံယူပြီးတော့ပဋိသန္ဓေစိတ်ကအာယုံယူတဲ့ဒုပဋိသန္ဓေစိတ်နဲ့အတူပေါ့ဒါဘဝင်စိတ်ဒီနောက်ဆုံးပြင်မဲ့ဦးဇင်းတို့ရဲ့နောက်ဆုံးသုတိစိတ်ဒီဟာဒီသုတိပြီးခဲ့တဲ့ဘဝသုတိကာနိကာလမှာမနာတဏ္ဍာသောအခါမှာဖြစ်ခဲ့တဲ့ဒီအာယုံတစ်ခုကိုပဲသူကယူမှာအဲ့လိုယူမှာဖြစ်တဲ့အတွက်ကြောင့်သူကဒီပြစ္ဆုတ်ပံကိုမသိတော့ပြစ္ဆုတ်ပံအာယုံကိုမသိတော့မသိလိုက်တဲ့အခါမှာသူတော်ကောင်းဒီဘာမှမသိဘူးဖြစ်သွားတယ် အဲ့တော့အချို့ကဒီနေရာမှာဘာဖြစ်တုံးဆိုတော့ခုနယောဂီတယောက်စီထိုင်လိုက်တယ်ဒီအလင်းရောင်ပေါ့ပြိပကအနိမိတ်ပေါ်လာပြီပေါ့တချို့ကဒါဆရာသမားနဲ့ချင်းကပ်ပြီးတေချာမရှုထားရင်တော့ဒါနမိတ်လို့လည်းသိချင်မှသိတယ်အာဝင်နေထွက်လေကိုမှတ်ချင်းနဲ့ဒီနေ့တောက်ပါတဲ့အလင်းရောင်တစ်ခုတော့ပေါ်လာတယ်ဒါကိုတော့သူတို့သိသိတဲ့အခါကျတော့အဲ့မှာစိတ်ကိုဆက်ပြီးတော့ခါရဲကတ်ထားလိုက်ကတ်ထားလိုက်လို့ရှိရင်ခုနဒီနမိတ်ပေါ်တဲ့အဆင့်ရောက်သွားလို့ရှိရင်ခုနဟိုဇိုင်ငါတွေကလည်းထင်ရှားလာထင်ရှားလာတော့အဲ့မှာဘာပါလာလို့ဆိုတော့ပီတိပါတယ်ဇိုင်ငါထဲမှာ ပီတိပါတော့ပီတိကလည်းဒီအောင်လေးပေါ်မှာနှစ်တက်နေဒါဦးဇင်းတို့ဒီအာနာပါနနဲ့ပြောမယ်ဆိုပီတိဒီအာနာပါနပရိပါကနိမိတ်အာယုံကိုနှစ်တက်ခြင်းသဘောဒါပီတိဟောအဲ့ဒီမှာနောက်တစ်ခါဒုက္ခပါတယ်ဟောဒုက္ခကလည်းအာနာပါနပရိပါကနိမိတ်ကအာယုံဤအရာသာကိုချမ်းချမ်းသာသာခံစားခြင်းသဘောပဲအဲ့ဒီဇိုင်ငါလေးပါထားတဲ့အတွက်ကြောင့်သူတော်ကောင်းကအဲ့အလင်းရောင်လေးကိုဟိုနမိတ်လို့သိတဲ့သူတော်ကောင်းလည်းရှိရင်ရှိမယ်သူ့မို့ဝင်လေထွက်လေမှတ်ခြင်းနဲ့အလင်းရောင်ပေါ်တယ်လို့ဒီလို နားလည်တဲ့သူတော်ကောင်းလည်းရှိရှိမှာပေါ့အဲ့တော့အဲ့ဒီအလင်းရောင်လို့ခေါ်တဲ့ဒီနမိတ်ကိုရှုနေတဲ့သူတော်ကောင်းဒီဘာဖြစ်မလို့ဆိုတော့တဖြည်းဖြည်းနဲ့ခုနစိတ်ကကျေနပ်လာနှစ်သက်လာနောက်တစ်ခါချမ်းသာလာဒီအာယုံလေးကိုခံစားပြီးတော့ချမ်းသာချမ်းသာလာတဲ့အခါမှာချမ်းသာလာတဲ့အများတမာရီအားကကောင်းလာတယ်တမာရီအားကောင်းလာတာနဲ့အများတစ်ဖက်ကဘာဖြစ်လာလို့ဆိုတော့ဝရိယတက်ကယော့သွားဘာတက်ကယော့သွားဝိရိယတက်ကယော့သွားပါတယ်ခင်ဗျာ ဝရိယဓာတ်ကယော့သွားပြီအဲ့လိုဝရိယဓာတ်ကလေးကလည်းယော့လာတယ်ဒီဘက်ကလည်းခုနအာနာမနပြိပကနိမိအာယုံမှာချမ်းချမ်းသာသာခံစားရတဲ့အတွက်ကြောင့်တမာရီကလည်းကောင်းလာတဲ့အချိန်မှာဘာဖြစ်တော့ဆိုတော့တပြေးပြေးနဲ့ဒါတက်တက်ပြောကြမယ်ဆိုတမာရီကလွန်သွားတယ်ဝရိယကယော့လာတယ်အဲ့တမာရီလွန်ပြီးဝရိယယော့လာတဲ့အခါမှာဘာဖြစ်တော့ဆိုတော့တမာရီလွန်တော့တွန့်နေတဲ့ဒါဗမာစကားပေါ့ရှေ့စရာတော့များမိတ်တာ တမာရီလွန်တော့တွန့်နေဆိုတော့စိတ်ကတွန့်သွားတယ်ဆိုတော့ခုနတိနမိတ်တာပဲကိုယိုင်သွားတယ်တိနမိတ်တာယိုင်ုံနေမဟုတ်သူကဘာဖြစ်လဲဆိုတော့တိတ်ပြီးအားကောင်းသွားပြီဆိုတော့ဘဝင်မှာကြတယ်ဘဝင်ကြတယ်ဆိုတော့ဦးဇင်းတို့ဒါနားလည်လို့အောင်ထပ်ပြောမယ်ဆိုရင်အိတ်တဲ့စိတ်ဖြစ်သွားတာပေါ့အချိန်ကြာကြီးဘဝင်ကြရင်ဒါအိတ်နေတာပဲအဲ့တော့အိတ်အိတ်သွားပြီဆိုရင်ဘာမှမသိတော့ပစ္စုပန်အာယုံပေါ့ဒီဘဝင်ကြသွားတဲ့အချိန်မှာပစ္စုပန်ဒီအာနာပါနပရိပကနိမိတ်ဆိုတဲ့အာယုံနဲ့သူမသိတော့မသိတဲ့အခါမှာယောဂီကအဲ့မှာစပြီးတော့ပြဿနာဖြစ်တာဘာမှမသိလိုက်ဘူးတဏှာကြီးတော့ကြာတယ်တဏှာကြီးပြည့်ရင်သူကပြန်ပြီးတော့ တရားဖြုတ်ခြင်းရောက်ပြီပဲဆိုကြပါသူဒါတရားဖြုတ်လိုက်မှာပဲအဲ့တော့သူကတစ်ကြိမ်အားထုတ်တယ်နှစ်ကြိမ်အားထုတ်တယ်ထုတ်ပါများလာရင်တပြေးပြေးနဲ့အလေးအကျင့်မြန်ဒါတခါကြီးတခါမကြီးတတိထားစရာတခုစိတ်ဆိုတာအလေးအကျင့်ပေါ်မှာလည်းအများကြီးသက်ဆိုင်အဲ့တော့တချို့ကဒီဟာကိုဥမာဆိုကြပါစို့တချို့ကဒါဟိုဘာမှမသိတော့ဘူးဆိုရင်ဒါငိမ့်သွားတယ်အငိမ့်နဲ့စိုက်တယ်လို့လည်းဒီလိုအယူရှိတယ်ဒါလေးနောက်ပိုင်းနည်းနည်းထည့်ပြောပါအောင်ကိုလောစေတော့ထားခဲ့အောင်အဲ့တော့အဲ့လိုအငိမ့်နဲ့စိုက်သွားတယ်လို့တချို့ကထင်တယ်ထင်တော့ဒါကိုအကောင်းလို့သွားထင် အကောင်းလို့ထင်ရင် तू ကဘာဖြစ်တော့နောက်တစ်ချိန်ထိုင်နေမဲ့ဒီဝင်လေထွက်လေကိုစမှတ်တဲ့အလင်းအောင်လေးပေါ်အဲ့ပေါ်မှာစိတ်ကလေးကိုအသားလေးကတ်ထားအဲလေမတိမသားလေးနဲ့ချမ်းသာတဲ့ဒီအရာသားလေးကိုမိမိကခံစားရတယ်အနာမရပြိပကနေမိအာရုံပေါ်မှာချမ်းသာတဲ့ချမ်းသာတာခံစားရတယ်ဆိုတော့ဒီဒုက္ခအားကောင်းလာတဲ့အချိန်မှာတမာရီလေးအားကောင်းလာတမာရီအားကောင်းတဲ့အချိန်မှာခုနပြောတဲ့စိတ်ကတပြေးပြေးနဲ့ဝရိယတက်ကလေးကရော့ရော့ရော့ပြီးဘုံတခါကျသွားပြန်ကျသွားတာကိုပဲ तू ကခုနဘာမှမသိတော့ဘူးရုပ်တင်တန်းလေးမသိတော့ဘူးဆိုတာရုပ်ချုပ်တယ်နံချုပ်တယ်လို့မြင်အကယ်၍အယူရှိခဲ့ရင် तू ကဒါကိုအကောင်းထင်တယ် အကောင့်တင်တော့တစ်ချိန်အားထုတ်တယ်နှစ်ချိန်အားထုတ်တယ်အားထုတ်ပါများရင်တပြေးပြေးနဲ့ဘာဖြစ်လာတော့ဆိုတော့အဲ့သူတော်ကောင်းကအဲ့ဒါကိုအလေးကျင့်လုပ်လာတရားအားထုတ်လိုက်တယ်ခုနပေါ့အစကတော့ဥမာ45မိနစ်တနာရီလောက်ကြာမှဒီဘဝင်ကဖြစ်တယ်ပေါ့ဒါကိုလေ့ကျင့်လေ့ကျင့်နဲ့တပြေးပြေးနဲ့ဥမာ10မိနစ်လောက်မှဖြစ်မယ်15မိနစ်အဲ9မိနစ်လောက်မှဖြစ်မယ်စသည်အပြင်လေ့ကျင့်လာလိုက်တာနောက်ဆုံးမှသူကဘာဖြစ်လာလို့ဆိုတော့သိပြီဒီနေရာမှာသူကကျွမ်းကျင်သွားတယ်ဘာဖြစ်သွားတော့ကျွမ်းကျင်သွားပါတယ်ဗျာကျွမ်းကျင်သွားတော့သူကဆိုကြမလို့လော်လည်းပဲဒီဝင်ထွက်လေးကိုမှတ်လိုက်တယ်မကြခင်မှာပဲသူကဒီအလင်းရောင်နမိတ်ပေါ်တယ်ဆိုကြဆို အဲ့မှာစိတ်ကိုတခါတည်းညစ်ထားလိုက်လို့ချင်းဝရိယဓာတ်ကလေးဖြတ်ကလေးဆိုကြာသွားတယ်ဒီဘက်နဲ့ဘဝင်ကကြာသွားသူဘာမှမသိတော့ဒါလို့ဖြစ်လာအဲ့အလေးချင်းကကောင်းလာလို့ချင်းတချို့ကဒါကိုမညံပုံညံစိုက်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတဲ့အနေထားနဲ့လေ့ကျင့်လိုက်လို့ရှိရင်အဲ့မှာစပြီးတော့လမ်းကြောင်းကလွဲတတ်တာပေါ့အဲ့တော့ဒီညာမျိုးမှာဦးဇင်းတို့ကအကြံပြုကျင်တာဆိုဆရာသမားတွေနဲ့ပေါ့ဒီလိုပေါ့သမားတွေတခုကိုတည်တည်ချာချာထူထောင်ပြီးဆိုတဲ့အပိုင်းမှာတော့ဒါ ဆရာသမားတွေနဲ့တကယ်ချင်းကပ်ပြီးတော့ဒါလေ့လာသင်တယ်ဒါဥစဉ်တို့အကြံပြုတာအဲ့ကြမှာဆိုကြလို့ဒီအဆင့်မှာဒါဆရာသမားကဒါဆိုရင်ဒါနမိတ်ပေါ်တဲ့အဆင့်ရောက်လာပြီအဲနမိတ်ပေါ်တဲ့အဆင့်လောက်ရောက်လာရင်ဒါဘာဆက်လုပ်ရမယ်ဆိုတဲ့အပိုင်းပေါ့ဒါလေးကိုဦးဇင်းတို့ကနားလည်အဲ့တော့ဦးဇင်းတို့ဒီမှာဒါဆိုရင်ဒီဟာဒီစာပေမှာရောတကယ်ရှိသလားဆိုတော့ဦးဇင်းတို့ဒါလေးကိုနည်းနည်းစာလေးနဲ့ထောက်ပြီးတော့ပြောကြရအောင်အဲ့တော့ဦးဇင်းတို့ဝိတ္တုဒိမက်ပေါ့စာမျက်နှာ123မှာရှိတယ်အဲ့တော့ ဧဝမေဝဥပ္ပဇာရိဥပ္ပန္နေစိတ်တံကာလိနာနိမိတ်တမာရမဏံကရောတိကာလိနာဘဝင်ကမောတရတိဟောဒါဝိသုဒ္ဓိမကဒီဘိုင်းမှာဒါယောဂီသူတော်ကောင်းလိုက်တွေ့ရတဲ့အခက်အခဲတွေကဒါရှေ့ဒါထက္ကရာဆရာများကတခါလေကိုယ့်ကိုယ်ကူကူနဲ့ဒါထောက်ပြသွားတယ်။ဘာထောက်ပြတော့ဆိုတော့ဧဝမေဝဥပ္ပဇာရိဥပ္ပန္နေတဲ့ဥပ္ပဇာရတမာရိအခါရောက်လာပြီတနည်းအားဖြင့်ဥပ္ပဇာရတမာရိဖြစ်ပေါ်လာပြီဆိုလို့ရှိရင်တဲ့စိတ်တံ ကာလေနာနိမိတ်တမာရမဏံကရောဒီဟောဒီစိတ်ကလေးကဘာဖြစ်လာတော့ကာလေနာတခါတလေမှာနိမိတ်တမာရမဏံဒီအာနာပါနပေါ့ကိုအာနာပါနပြောနေရောအာနာပါနနိမိတ်ပေါ့ကျန်တဲ့ကမ္မထာသမထကမ္မထာနေပုံစံတူပဲကထာအဲ့တော့ဒီနေရာမှာအာနာပါနကိုရှုနေတဲ့သူတော်ကောင်းဖြစ်နေတဲ့အာနာပါနပြိပကနိမိတ်ကလေးကိုအာယုံယူနေတဲ့စိတ်ကဘာဖြစ်လာတော့ဥပ္ပဇာနာတမာရီအခိုက်ကိုရောက်လာတာနဲ့ဒီပြိုင်နေတဲ့အဲ့စိတ်ကတခါလေးမှာအာနာပါနပြိပကနိမိတ်ကိုအာယုံယူတယ်အာယုံယူပြီးတော့ဖြစ်နေဒါပေမဲ့ ကာလေနတခါတလေမှာဘဝင်ကမောတရေဒီဘဝင်တို့တက်ရောက်သွားတယ်ဒါဘဝင်ကျသွားတယ်လို့ပြောတာအဲဆိုတော့ဒါဒီဒါအာနာပါနကိုအားထုတ်တဲ့သူတော်ကောင်းတိုင်းတွေ့တတ်တဲ့အတွက်ကြောင့်တွေ့နိုင်တဲ့အတွက်ကြောင့်ဒါသမထကမ္မထကိုအားထုတ်တဲ့သူတော်ကောင်းတိုင်းတွေ့နိုင်တဲ့အတွက်ကြောင့်ဒါထာဂရဆရာများကဒါဖွင့်ပြထားဖြစ်ဒါကိုလည်းဦးဇင်းတို့တယုတတိနဲ့ဒါဒါလေးလေးစားစားနဲ့ဒါနာယူရမယ်မှတ်သားရမယ်ကိုယ့်ဘောကိုယ့်ရဲ့ လက်တွေ့ဘဝမှာအသုံးချတတ်ဖို့လိုတယ်ကဲကောင်းပြီအဲ့တော့အဲ့လိုဘဝင်ကျသွားတတ်တယ်အဲ့ဘဝင်ကျသွားတဲ့အခါမှာဘာလို့ရမလို့အဲ့မှာခုနကကိုကမตายာမိဖို့လိုတယ်မตายာမိဖို့လိုတယ်မตายာမိမဲ့ခုနဆရာသမားနဲ့ဆက်သွားလို့ရှိရင်ဒီဘိုင်းကိုဒါကျော်လွှားလုံမြောက်နိုင်မှာဖြစ်အဲ့တော့ဒီညာလေးမှာဦးဇင်းထပ်ပြီးတော့ဒါဝိသုဒ္ဓိမက်ကဥမာလေးပေးထားလေးဒါထပ်ပြီးတော့ပြောခြင်းအဲ့တော့ဗာဥမာပေးထားတော့ဆိုတော့ဦးဇင်းတို့ဒီဘိုင်းမှာပေါ့ ဟိုဥပ္ပဇာရတမာရီအခိုက်မှာဇန်အင်္ဂါရှိတယ်၅ပါးဥဒေဝိဇာရပတိတုကဧကဂရဆိုတဲ့ဇန်အင်္ဂါ၅ပါးရှိတယ်ခုနတကယ်ဇန်ပေါ့အပနာဇန်လို့ခေါ်တယ်မယကုတ်ဇန်တွေကိုစိုက်သွားတယ်ပရမဇန်ကိုစိုက်တဲ့အပိုင်းပေါ့ဒီမှာလဲဇန်အင်္ဂါ၅ပါးရှိတယ်တော်တော်ဇန်အင်္ဂါ၅ပါးဘလို့ကွာခြားတယ်လဲလို့မေးရင်ခုနဒီဥပ္ပဇာရအခိုက်မှာရှိတဲ့ဇန်အင်္ဂါတွေကအာမကောင်းအာမကောင်းတဲ့အတွက်ကြောင့်သူ့ကိုဦးဇင်းတို့ ဒါဥပမာပေးထားတော့ကလေးသူငယ်တယောက်ပေါ့မတ်တန်သွားကစားကလေးသူငယ်တယောက်ကိုတခါလေးတွဲပြီးတော့မတ်တက်ရှောက်ခိုင်းလို့ရှိရင်သူဒီကျိန်းတည်တယ်ခဏခဏလဲတာခဏခဏလဲမှာပဲဥမာကျွန်တော်ပေါ့အရွယ်ရောက်တဲ့လူတယောက်ကိုလမ်းလျှောက်ခိုင်းရင်တော့ဒါလဲဖို့ဆိုတာအင်မတန်နေတာပေါ့ခုနလျှောက်တက်ခါစားကလေးတယောက်ကိုဆိုရင်မကြမကြလဲတယ်လို့ပဲတဲ့ဒီဥပ္ပဇာရတမာတိခိုက်မှာရှိတဲ့ဇိုင်ငါတွေကအာမကောင်းတဲ့အတွက်ကြောင့်သူကမိမိရဲ့စိတ်ကိုဒီဇိုင်ငါတွေကသူကစောင်းမထားနိုင်ဘူး အချိန်အကြာကြာကြီးဒီသမာဓိနဲ့တီးနေအောင်စောင့်မထားနိုင်တဲ့အတွက်ကြောင့်ဇန်ကာတွေအားနည်းတဲ့အတွက်ကြောင့်ခဏခဏဘဝင်ကိုဒီစိတ်ကတက်ရောက်တယ်တနည်းအားဖြင့်ဘဝင်ကြတယ်ပေါ့အဲ့ပြောတဲ့စိတ်ဖြစ်တယ်ပေါ့အဲဒီလိုဒါဥပမာပေးထားအဲဟိုဘက်ကကကအပနာဇန်လို့ခေါ်တဲ့မဲကုတ်ဇန်ကိုတကယ်ရောက်ပြီဇန်ဆိုင်သွားပြီဆိုရင်အဲ့ကြရင်တော့ဇန်ကာတွေကအာကောင်းမောင်းတန်သွားပြီအာကောင်းမောင်းတန်သွားတဲ့အတွက်ကြောင့်အဲ့ဇန်ကာတွေကပဲတကဘာဖြစ်တုံးဆိုတော့ဒီမိမိတို့ရဲ့ဒီ စိတ်အစဉ်ကိုပေါ့ဘဝင်တို့လည်းမတက်ရောက်အောင်ဘဝင်တို့လည်းမကြအောင်ဟောတစ်ဖက်ကလည်းပဲဒီဇမ်နဲ့အချင်းကြကြပေါ့တည်နေအောင်မိမိဒိဋ္ဌံနေအတိုင်းပေါ့အချင်းကြကြအောင်တည်နေအောင်ဒီဇန်အင်္ဂါတွေကဒါမိမိကိုစောင့်ကျင့်ပေးသွားမှာဖြစ်တယ်အဲအဲ့လိုလည်းမိမိတို့ကဒါသဘောကျထားလို့ရှိရင်တော့ဒီအပိုင်းကိုကိုတကယ်ကြုံရတဲ့အခါမှာအော်ငါဒီဒါဘဝင်ကြသွားတဲ့အပိုင်းလားဒါကိုနားလည်ဖို့လိုတယ်ခုန ရုပ်ချုပ်တယ်နာချုပ်တယ်ဆိုတဲ့အပိုင်းလေးဘဝင်ကြတဲ့အပိုင်းလေးနည်းနည်းဆက်ပြီးတော့ခက်ချင်းချင်းဒီမှာတခါပြောချင်တာတခုရှိတာပေါ့အဲ့ဒါပါလဲဆိုတော့ခုနဘာမှမသိတော့တဲ့အပိုင်းကိုအကယ်၍များမိမိတို့ကဒါဟိုရုပ်ချုပ်တယ်နှံချုပ်တယ်ပေါ့တနည်းအားဖြင့်ဟိုဘာမှမသိတော့တဲ့အတွက်ကြောင့်ရုပ်ချုပ်တယ်နှံချုပ်တယ်လို့ဒီလိုများမိမိတို့အယူရှိခဲ့ရင်ဒါမိမိတို့အတွက်အရန်ကြီးကိုပဲဒါနစ်နာသွားပြီဘာဖြစ်လို့ဆိုတော့ဒီအပိုင်းမှာဒါရုပ်ချုပ်တယ်နှံချုပ်တယ်လို့ပြောလိုက်ခြင်းဒီဒါတက်တယ်ပြောကြမယ်ဆိုရင်ဒါမညံဘူးညံစိုက်သွားပြီ ဒါအ ਨੇ ဆုံးနိရောဓသမဘဝင်စားတယ်ဆိုရင်အပိုင်းလောက်ထိဒါအဓိပ္ပာယ်ကရောက်သွားတယ်။ရောက်သွားတော့ဒီနေရာနဲ့ကိုကဟိုတာယာသွားမယ်ဆိုရင်မိမိတို့ရဲ့အခွင့်အလမ်းတွေဒီအများကြီးပဲဆုံးရှုံးသွားမှာဖြစ်တယ်။အဲ့တော့ဒီနေရာမှာဦးဇင်းတို့ဒီရုပ်ချုပ်တဲ့အနံချုပ်တဲ့အပိုင်းနဲ့ပတ်သက်လို့ထပ်ပြီးတော့ပြောချင်တာဒီကူကဘာလဲဆိုတော့ဦးဇင်းတို့စာပေမှာပေါ့စာပေမှာကတော့ဦးဇင်းတို့ဒုသဖြင့်တော့ဦးဇင်းတို့ဗုဒ္ဓအဘိဓမ္မာမှာပေါ့ဗုဒ္ဓအဘိဓမ္မာမှာကတော့ဘာလဲဆိုတော့ဦးဇင်းတို့ဘာမှမသိတဲ့စိတ်ဆိုတာ မရှိဘူးပါတဲ့တော့ဘာမှမသိတဲ့စိတ်ဆိုတာမရှိပါဘူးခင်ဗျာခုနဆိုကြပါစို့ဒီဘဝင်ကြောက်သွားတဲ့ပုံကပြစ္ဆုတ်ပန်အာယုံနဲ့မသိတော့ဘူးအဲ့တော့ဒီခါလေးမှာဘာမှမသိဘူးဖြစ်သွားတယ်ဒကာကြီးတွေဒကာမကြီးတွေတကယ်နှင်းနှင်းချာချာအိပ်ပြောတဲ့အချိန်မှာဒါမိမိတို့ကဘာမှမသိဘူးတကယ်တော့ဘဝင်စိတ်ဒီခုနဟိုမနာတနာသောပေါ့အတိတ်ဘမနာတနာသောကယူခဲ့တဲ့အာယုံကိုယူထားတဲ့အတွက်ကြောင့်မိမိတို့ကလောလောဆယ်ဘာမှမသိဘူးလို့ဆိုလိုရင်းကပြစ္ဆုတ်ပန်အာယုံတွေမသိတော့တာပေါ့ဒါကြောင့်မလို့ဘာမှမသိဘူးလို့ပြောချင်တာအဲ့တော့ဗုဒ္ဓအဘိဓမ္မာမှာဘာမှမသိတဲ့စိတ်ဆိုတာရှိသလားလို့မေးတော့ မရှိဘူးမရှိတာနဲ့ပတ်သက်လို့ဒါအဘိဓမ္မာဦးဇင်းတို့ဟိုအဘိဓမ္မာခုနှစ်ကျမ်းမှာပထမဦးဆုံးဖြစ်တဲ့ဓမ္မသင်္ကနီကျမ်းပေါ့အဲ့ဓမ္မသင်္ကနီကျမ်းကိုဖွင့်ဆိုတဲ့ဒါအထတာလီနီဆိုတဲ့အထာကရာရှိတယ်ပေါ့ဒါပထမဦးဆုံးအဘိဓမ္မာခုနှစ်ကျမ်းတွေကပထမဦးဆုံးဟိုဖွင့်ဆိုတဲ့အထာကရာပဲအဲ့ဟိုအထတာလီနီဆိုတဲ့အထာကရာမှာစာမျက်နှာ155မှာပထမဦးဒီစာမျက်နှာ155မှာဗာပြောထားတော့ဆိုတော့စတုဘုံမကစိတ်တင်ညှိ နောဝိဇာနနာလက္ခဏာနာမနတ္တိတပ်ပံဝိဇာစတပ်ပံဝိဇာနနာလက္ခဏာမေဝါဆိုပြီးဒီစာလေးတစ်ကြောင်းရှိ။ဘာပြောတာလို့ဆိုတော့သရုပ်ဘုံမကစိတ်တင်ကြီးဖိမှန်ဤသရုပ်ဘုံကစိတ်တင်ကြီးဒါဘုံလေးဘုံလေးပါလုံးမှာဖြစ်တဲ့စိတ်တွေဒီတဲ့။နောဝိဇာနနာလက္ခဏာဒါသိခြင်းလက္ခဏာမရှိဘူးဆိုတာနတ္တိမရှိဘူးတဲ့။ဆိုတော့ရဒါက အငင်းဝါကြနှစ်ခုပေါ့ပရိသေဒလို့ခေါ်တယ်ဇာပေရပြောမယ်ဆိုအငင်းနှစ်ခုခံရတာမဟုတ်ဘူးဆိုတာမရှိဘူးမဟုတ်ဘူးဆိုတာမဟုတ်ဘူးဆိုတော့ဟုတ်တယ်လို့ပြောတာပဲမတည်ဘူးဆိုတာမရှိဘူးလို့ဆိုရင်သိတယ်လို့ပြောတာအခုဒီနေရာမှာလည်းဘာဖြစ်လို့တော့အာယုံကိုမတည်ဘူးဆိုတဲ့စတုဘူမကစိတ်ဆိုတာမရှိဘူးတဲ့အာယုံကိုမတည်ဘူးဆိုတဲ့စတုဘူမကစိတ်ဆိုတာမရှိဘူးဆိုတော့အာယုံကိုသိတယ်လို့ပဲပြောချင်တာတက်တက်ပြောတော့ဟုတ်ပလားတင်ပါဗျာ အဲ့တော့ဦးဇင်းတို့စတုဘူမကစိတ်တော်ဘာလဲလို့မိတော့ဒကာကြီးဒီထဲမှာတည်ပြီးသားဖြစ်မှာပေါ့ဒါကာမဝါစရဘူမိကာမဘုံမှာဖြစ်တဲ့စိတ်ဒါကာမဝါစရဘူမိစိတ်အဲဦးဇင်းတို့ပြောမယ်ဆိုရင်အကုသိုလ်စိတ်7ပါးအိုက်စိတ်18ပါးကာမဝါစရသောမနစိတ်24ပါးပေါ့ဒါကိုကာမစိတ်ဒါကာမဘုံမှာဖြစ်တဲ့စိတ်နောက်ဦးဇင်းတို့ရူပဝါစရဘုံမှာဖြစ်တဲ့စိတ်ပေါ့ရူပဝါစရဘုံမှာဖြစ်တဲ့စိတ်တော့ဒါကိုရူပဝါစရစိတ်15ပါးပေါ့နော်ဝိပဿနာကုသိုလ်စိတ်5ပါးဝိပဿနာ5ပါးကရိယာစိတ်5ပါးဒါရူပဝါစရဘုံမှာဖြစ်တဲ့စိတ် နောက်အရုပဝါအရုပဝါစရဘုံမှာဖြစ်တဲ့စိတ်ဒါ12ပါးဒါကုသိုလ်စိတ်၄ပါးဝိပဿနာစိတ်၄ပါးကရိယာစိတ်၄ပါးဟောပြီးတဲ့အခါကျတော့လောကုတ္တရာဘုံမှာဖြစ်တဲ့စိတ်လောကုတ္တရာစိတ်ဒါအကျဉ်း၈ပါးအကျဉ်း40ပေါ့အဲဒါကိုစတုဘူမကစိတ်ကာမဘုံ ရူပဘုံအရူပဘုံလောကုတ္တရာဘုံဆိုတဲ့ဒီဘုံ၄ပါးမှာဖြစ်တဲ့စိတ်ဒါကိုစတုဘူမက စိတ်လို့ခေါ်တယ်အဲ့ဒီစတုဘူမကစိတ်မှန်ခဲ့ရင်ပေါ့တနည်းအားဖြင့်ဘုံ၄ပါးမှာဖြစ်တဲ့စိတ်ဆို ရှိသမျှပြောမယ်ဆိုတာစိတ်အကုန်လုံးပါပဲအဲ့တော့ဒီစိတ်တွေဒီအာယုံကိုမသိတဲ့စိတ်ဆိုတာမရှိဘူးအာယုံကိုမသိတဲ့စိတ်ဆိုတာမရှိဘူးဆိုတော့အာယုံကိုသိတဲ့စိတ်ကြီးပဲလို့ပြောတာပဲဟုတ်ပလားအဲ့တော့ဦးဇင်းတို့ကဒီနမိတ်တခုရလို့ပေါ့သမထကိုအားထုတ်လိုက်လို့နမိတ်တခုရတယ်နမိတ်တခုရလို့ကိုနမိတ်ကိုရှုနေကကဥပဇ္ဇရာသမารီအခိုင်မှာဇန်ငါတွေကတဖြည်းဖြည်းအားနဲ့လာတဲ့အတွက်ကြောင့်ဝရိယကလည်းယော့ပြီးတော့ဘဝင်ကျသွားရင်ဘာမှမသိဘူးပြောချင်းဒီတကယ်ဘာမှမသိတဲ့စိတ်တကယ်ရှိသလားလို့မေးတော့မဟုတ်ပါဘူးဗျာ မရှိဘူးလို့ဒီလိုသဘောကျနှိမ့်ချိုက်ပြီးဒီလိုဟာမျိုးတွေဒီစာပေနဲ့တော့မကိုက်ညီဘူးလို့လေတို့တကကြီးတွေခမကြီးတွေဘက်ကဒါတထစ်ချဆုံးဖြတ်ချက်ချရဒါကြောင့်မလို့ဦးဇင်းတို့ပြောလေပြောတာရှိတယ်ဒီပฏิပတ်လူခေါ်တဲ့ဦးဇင်းတို့ကြည်နေဒီခွဲမှန်မမှန်ကိုဘာနဲ့တိုင်းတာမလဲဆိုပရိယတ်နဲ့တိုင်းတာရတယ်ပရိယတ်ဒီဟူသောပေတံနဲ့တိုင်းတာကြည့်လိုက်လို့ရှိရင်ဒါအဝင်ခွင့်ကြဖြစ်နေခဲ့ရင်တော့ဒါဒီဒီကျင့်တင်ဒီဒါမှန်တယ် အကယ်၍ပရိယတ်တိဟူသောပေတံထဲမှာချိန်ထိုးကြည့်လို့မှမကိုက်ညီဘူးဆိုရင်တော့ဦးဇင်းတို့ကထိုးကျင့်စဉ်အပေါ်မှာတိတ်ပြီးတော့စွဲကင်ပြီးတော့စုပ်ယူထားဖို့တော့မသင့်တော်ဘူးနားလေတဲ့တတ်တည်တဲ့ဆရာသမားတွေနဲ့ဒါချင်းကပ်ပြီးတော့ဒါဆွေးနွေးမယ်အခုကရှင်နီတွေကိုပြောပြမယ်ပြီးတော့ဆရာသမားတွေကြီးကဩဝါဒတွေတုံတင်ပြသမှုတွေကိုခံယူပြီးတော့သွားခဲ့ရင်တော့တို့တကကြီးတွေတကမာကြီးတွေလူလာတောင်းတာတဲ့နိဗ္ဗာန်ကိုလည်းမိမိတို့ကဒါ မှန်ကန်တဲ့ကျင့်စဉ်နဲ့ဒါမျက်မှောက်ပြုပြီးတော့ထိုးထွင်းသိနိုင်ကြမှာဖြစ်တယ်ဒါလေးကိုလည်းဒီညမှာတတိတစ်ချက်ချက်သွားစေခြင်းနဲ့ပေါ့ကဲကောင်းပြီအဲ့တော့ဒီညမှာပြောချင်တာတကြောင်မလို့ဘာမှမသိဘူးဆိုတဲ့စိတ်ဆိုတာမရှိတဲ့အတွက်ကြောင့်အကယ်၍မြတ်ဘဝင်မိမိတို့ကအဲ့ပန်းရောက်လို့ပေါ့ဥပဇာရသမารိကိုက်လောက်ရောက်လို့ဘဝင်ကြတော့ဘာမှမသိဘူးဆိုအဲ့ပေါ်မှာตายရမနေကြပါနဲ့လို့ဒါပြောချင်လို့ဒီလောက်လက်ပတ်ပြီးတော့တွဲဝိုက်ပြီးပြောနေရတာဟုတ်ပလားခဲ့ထားအဲ့တော့ကောင်းပြီအဲ့လိုနမိတ်ကလေးမိမိတို့ကရလို့ခုနဥပဇာရသမารိကိုက် ရောက်ပြီဆိုတဲ့သူတော်ကောင်းသည်လောက်ရမယ်လုပ်ငန်းလေးတွေရှိအဲ့တော့လောက်ရမယ်လုပ်ငန်းလေးတွေဘာလောက်ရမလဲဆိုတော့နံပါတ်1ဦးဇင်းတို့အင်ဒရီ5ပါးညီမျှဖို့လိုတယ်ဘာလို့တော့အင်ဒရီ5ပါးညီမျှအောင်လုပ်ရအင်ဒရီ5ပါးဒီပိုင်းမှာညီမျှဖို့လိုတယ်အဲ့တော့အင်ဒရီ5ပါးဘာတွေလဲမေးတဲ့အခါကျတော့ဒါဦးဇင်းတို့တတဝရိယတတိတမာရီပညာဆိုတဲ့ဒီအင်ဒရီ5ပါးပေါ့ဒီအင်ဒရီ5ပါးကိုမိမိတို့ကဒါအထူးသဖြင့်တော့ဒီနေရာမှာညီမျှအောင်ကြိုးစားကြရမှာဖြစ်အဲ့တော့ဒီနေရာလေးမှာပြောချင်နေပေါ့ ဒီအိန္ဒိငါးထဲမှာခုနပြောတဲ့တတ္တာဝရိယတတိတမာရိပညာအဲ့တော့စစချင်းတတ္တာပေါ့အဲ့တတ္တာဒီဒီဘိုင်းမှာဟိုဘုရားတရားတန်ခါဆိုတဲ့အနေဆုံးယနာမြတ်သုံးပါးပေါ်မှာယုံကြည်ရမှာအဲ့မှာဘုရားပေါ့ဘုရားပေါ်မှာတမန်တမုဒ္ဒဘုရားရှင်ယုံကြည်ရမှာဖြစ်တယ်လို့ဘုရားရှင်ကအဆုံးအမတွေဖြစ်တယ်တရားတော်တွေပေါ်မှာယုံကြည်ဖို့လိုတယ်ဒီသရာတရားအားကောင်းဖို့လိုတယ်ဒါကြောင့်မလို့ဦးဇင်းတို့ဒီဘိုင်းမှာဟိုးစစချင်းဦးဇင်းတို့အလုပ်ပေးတရားမှာဒါသရာကိုသိပ်ပြီးတော့အရေးကြီးတယ်လို့ဦးဇင်းတို့ဒါပြောခဲ့ အဲ့တော့ဒီမှာပြန်ပြီးတော့ပြောကြည့်အောင်ဒီတမားရီထူထောင်နေတဲ့စိတ်တော်ဝိတ္တုဒီဘိုင်းကိုတက်လှမ်းနေတဲ့သူတော်ကောင်းတယောက်အနေနဲ့တမာတိဒီဘလောက်အရေးကြီးတယ်လဲဆိုတော့ဦးဇင်းတို့အဲ့မှာဝိတ္တုဒီမက်ပေါ့ဒါပထမကိုဇာမျက်နှာ126ဘာပြောထားတုံးဆိုတော့တမာတိကံမိကတဘလဝတိပိတတ္ထာဟောတတိဟောဘာပြောတာတော့ ဓမ္မရိကံမိကတာတမာတိကိုအာထုံနေတဲ့တမာတိတမထကမ္မထံကိုအာတိနေတဲ့အာထုံနေတဲ့သူတော်ကောင်းတယောက်တွေဗလဝတိပိတတ္တာဝတ္တိအာကောင်းမောင်းတန်တဲ့တရားတရားဒီလိုအပ်ပါတယ်။ဘာတရားတရားလိုအပ်လဲဆိုတော့အာကောင်းမောင်းတန်တဲ့တရားတရားဘယ်လိုတရားတရားလို့တို့တကကြီးတယ်မှာကြီးအာကောင်းမောင်းတန်တဲ့တရားတရားပါဗျာ။အာကောင်းမောင်းတန်တဲ့တရားတရားရိုးရိုးလွယ်လွယ်လေးနဲ့ဦးဇင်းတို့တရားတရားလိုအပ်တယ်ဟေးလို့ဒီလိုပြောသလား။ မပြောဘူးအာကောင်းမောင်းတန်တဲ့တရားတွေကတကယ်ဒီဘက်မှာတရားတရားအာကောင်းတွေကိုလူတယ်လို့ပြောချင်တာအဲ့တော့တရားတရားအာကောင်းတွေကမှဥမာဘုရားခေါ်တဲ့တရားတော်တွေဒီမလွဲဧကမှန်နေဦးဇင်းတို့ဟိုတလောကတထာကတရဲ့အတိပ္ပယ်တွေပြောခဲ့ပြီးပြီဘုရားရှင်ဒီ45ဝါဘာလို့ဟောခဲ့တယ်ဟောခဲ့တဲ့တရားတွေဒီအဲ့ဟောတဲ့အတိုင်းပဲမှန်နေချိုးရင်ဖောက်ပြန်သွားတယ်ဆိုတာမရှိဘူးအဲ့တော့ဘုရားရှင်ဒီအာနာပါနကမ္မဋ္ဌာန်းကိုဘယ်လိုအားထုတ်ထားဘယ်လိုဟောထားတော့ဆိုတော့အာနာပါနကမ္မဋ္ဌာန်းနဲ့သရုတ်ဒဇံကိုရတယ်ဆိုပြီးဒီလိုဟောထားတယ်သရုတ်ဒဇံဒီအာနာပါနကမ္မဋ္ဌာန်းဒီရနိုင်တယ် ဇံရနိုင်တဲ့ကမ္မထံဖြစ်တယ်လို့သူတို့ဟောတာဒါကောမိမိတို့ဘက်ကယုံကြည်နေဖို့လိုတယ်ဒီလေလေးကိုမှတ်နေုံနဲ့အာနမိတ်ပေါ်တဲ့ဇံရတယ်ဆိုတာဟုတ်ဟုတ်ပါမလားဆိုတဲ့အတွေ့အမျိုးဒီနေရာမှာတန်တရားစိတ်ကြီးလုံးလုံးမရှိတဲ့တော့ဘုရားဟောပေါ်မှာလုံငါကိုအကျွမ်းမဲ့မိမိတို့ကတရားတရားအားကောင်းတဲ့တရားတရားရှိနေဖို့လိုပြီးဘုရားဟောတဲ့အတိုင်းငါတကယ်ကြည့်နေငါတကယ်ရမှာပဲဇံကိုစိုက်မှာပဲဆိုတဲ့ယုံကြည်ချက်မျိုးဒါရှိဖို့လိုတယ်အဲ့လိုယုံကြည်ချက်ကအားနဲ့သွားပြီဆိုတို့တကကြီးမိုက်ကြီးကျင့်နေပုံမှာမိမိတို့ကဝရိယဆိုတဲ့အားထုတ်မှုတွေလည်းပြော့သွားတယ် ဟုတ်ဟုတ်ပါမလားဆိုတဲ့တန်တရားတွေဝင်လာရင်ဒါမအောင်မြင်နိုင်ဘူးဒီအပိုင်းလေးတို့တော့ဒါတကုတ်တရားကြီးတွေဒီမာကြီးတွေကဒါနားလည်ထားဖို့လိုပြီးကောင်းပြီဒါတရားတရားပေါ့တရားကြောင့်မလို့ဒီတရားတရားဒီအင်းဒီ၅ပါးထဲမှာတရားတရားတွေအားကောင်းထားဖို့လိုတယ်အေးတရားတရားအားကောင်းပြီဆိုတစ်စက်နောက်တစ်ခုကဗါတဲ့တော့တတ္တာဝရိယဝရိယတက်လည်းအားကောင်းမှုလိုတယ်အယုတ်ကြည်ကြည်အေးခန့်ခန့်ပေါ့အသားသွေးတွေခန့်ချောက်ခြင်းခန့်ချောက်ပါစေဒီကမ္မထံကောင်ကအားထုတ်ပြီးဆိုရင် နောက်မဆုတ်တန်အားထုတ်မယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မိမိတို့ကမွေးထားဖို့လိုတယ်အဝင်လေထွက်လေလေးကိုမှတ်တယ်အာနာပါနလေးမှတ်တယ်တရလောက်မှတ်တယ်နှစ်လောက်မှတ်တယ်မရတာနဲ့တခါတည်းကြာသမားရှင်မျက်နှာလေးကငင်းငင်းငင်းငင်းနဲ့ရှင်များနှစ်လားတော့ရှိပြီဘယ်လိုများလုပ်ရမလဲကမ္မထန်လေးပြောင်းရမလားဆိုတဲ့ပုံစံမျိုးနဲ့တော့ရပါမလားမရပါဘူးဗျာမရဘူးဟုတ်ပလားအဲ့တော့ကိုကအားထုတ်ပြီဆိုရင်တော့ဘာပဲဖြစ်ဖြစ်ပေါ့ဒါအာသုံကုန်ဆိုင်နေတော့အားထုတ်ဖို့လိုတယ်ဒီညမှာတို့တကကြီးဒီကမကြီးတွေဟိုအတုယူပြီးတော့အားကြစရာပေါ့ဦးဇင်းယောဂီ သူတော်ကောင်းတယောက်ရဲ့အကြောင်းကိုဦးဇင်းနည်းနည်းလေးဒီမှာဥပမာလေးထုတ်ပြောအဲ့တော့ဦးဇင်းတို့ဟိုမော်လမြိုင်ဖောက်ကြီးမှာပေါ့ဦးဇင်းတို့သတင်းသုံးခိုင်မှာဒါယောဂီတယောက်ရှိခဲ့ဒီယောဂီကဘာဖြစ်တုံးဆိုတော့သူကအတိတ်ကတော့ပါရမီထိုက်တဲ့ပါရမီ ရှိခဲ့ပုံရတယ်ရှိခဲ့ပုံရတော့ဒီဝင်နေထွက်လေဆိုတဲ့အာနာပါနာကမ္မဋ္ဌာန်းကိုမှတ်သားလိုက်တာမကြခင်မှာပဲပေါ့တိတ်ရက်တိတိတ်အကြာကြီးမဟုတ်ဘူးဒီတပတ်နှစ်ပတ်တစ်လလောက်အတွင်းမှာသူကနမိတ်ကြ နမိတ်ရတော့ဒီနမိတ်ကိုရတဲ့အခါကျဆရာသမားကိုလည်းရှောက်ပြတော့ဆရာသမားကဒီနမိတ်ကလေးကိုမြင်အောင်ဒိဋ္ဌံခိုင်းတယ်မြင်အဲ့တော့ဒိဋ္ဌံတော့ဒီနမိတ်ကလေးကလည်းတော်တော်မြင်နေဒါပေမဲ့ဘာဖြစ်နေတော့ဆိုတော့သူ့မှာပြဿနာကအဲ့လိုနမိတ်မြင်တဲ့အခါမှာဆရာသမားကခုနဒီဇံကိုကူးနိုင်ရေးအတွက်ပေါ့ဇံကိုကူးနိုင်ရေးအတွက်ဒီနေ့အပြင်ဒီအထက်ပိုင်းဇံတွေကိုကူးနိုင်ရေးအတွက်ပထမဇံကိုစပြီးတော့လေ့ကျင့်ရမှာဖြစ်တယ်အဲ့တော့ပထမဇန်ဟုတ်မဟုတ်ကိုစမ်းစစ်ဖို့ကဦးဇင်းတော်ဇန်ငါကိုစမ်းစစ်ခြင်းအပြင်တော့ဒါပထမဇန်စိုက်ယူစိုက်ဒီလိုသိနိုင်တာအဲ့တော့ဇန်ငါကိုဟို ဟိုစစ်ရမှာပေါ့ဇန်ငါတွေကိုပထမဦးဆုံးစစ်ရမှာအဲ့တော့ဇန်ငါကိုစစ်နိုင်ရေးကနောက်တစ်ခါဘာလို့တုံးဆိုတော့ဒီဇန်နန်တရားတွေဒီဘယ်မှာဖြစ်တော့ဇန်နန်တရားတွေဘယ်မှာဖြစ်တော့ဦးဇင်းတို့ဒါဇန်နန်တရားတွေကဒါဒီဟရိယဝတ္ထုလို့ခေါ်တဲ့ဒါမနောဒွါရမှာမိတွဲပြီးတော့ဖြစ်အဲဟရိယဝတ္ထုလို့ခေါ်တဲ့မနောဒွါရမှာမိတွဲပြီးတော့ဒီဇန်နန်တရားတွေဖြစ်တဲ့ကြောင့်နံပါတ်၄မိမိတို့ကဒီဟရိယဝတ္ထုဆိုတဲ့မနောဒွါရကိုသိထားဖို့လိုတယ်အဲမနောဒွါရကိုသိထားရတဲ့ကဦးဇင်းတို့ကဒါဘဝင်ကိုသိမြင်ရတယ်ပေါ့ဘဝင်ကိုအရင်ဆုံးနားလေရတယ် ဘဝင်ဆိုတာဒီနေရာမှာပြောတဲ့ဘဝင်ဒီဘဝင်စိတ်ကိုပြောတာတော့မဟုတ်ဘူးအဲ့တော့ကောင်းပြီအဲ့ဒီဒီဘဝင်ကိုသိမြင်ရတဲ့အတွက်ဘဝင်မနောအကြည်လို့ခေါ်တာပေါ့ဒီဘဝင်မနောအကြည်ကိုအရင်ဆုံးသူကယောဂီတယောက်ကနားလည်အောင်ကြိုးစားရတယ်ကြိုးစားမြင်ဘဝင်မနောအကြည်ကိုမြင်ပြီးဆိုမှထိုဘဝင်မနောအကြည်မှာမိတွဲပြီးဖြစ်သွားတဲ့ဇာဟင်္ကာတွေကိုဒါစမ်းစစ်ရတာဖြစ်အဲ့ဒီဘိုင်းကိုဆရာသမားကသိပြီသင်တဲ့အခါကျဒီဘဝင်မနောကြီးကိုကြည်ခိုင်းတာပေါ့ဘဝင်မနောကြီးကိုဥမာနမိတ်ကိုတဏှာကြီးဒိဋ္ဌံတဏှာကြီးကိုဒိဋ္ဌံနှစ်နာရီဒိဋ္ဌံပေါ့စွန့်နိုင်တယ်တော့ နမိတ်ကို2နာရီလောက်ရှုနိုင်ပြီဆိုရင်အဲ့ဒီဇမ္မထပေါ့တနည်းအားဖြင့်ပြောမယ်ဆိုတော့ဒီနမိတ်မှာတနာရီဒိဋ္ဌံတနာရီပြည့်တာနဲ့ဒီကိုင်းနဲ့တည်းမလုပ်ရတော့ဒီနှလုံးရည်ရှိရဘဝင်မနောကြီးကိုလှမ်းပြီးတော့ကြည့်ရအဲ့ကြည့်တဲ့အခါမှာတော့ဘဝင်မနောကြီးကိုကြည့်တဲ့အခါမှာ10စက္ကန့်20စက္ကန့်30စက္ကန့်တည်းပုံမကြည့်ရတနည်းအားဖြင့်ခဏလေးပဲကြည့်ရတယ်ပေါ့အချိန်အကြာကြီးကြည့်လို့မရအဲ့တော့ခဏလေးကြည့်လိုက်10စက္ကန့်20စက္ကန့်လောက်ကြည့်လိုက်တယ်ကြည့်ပြီးမြင်ဒီဖြစ်စေမမြင်ဒီဖြစ်စေသူတော်ကောင်းဒီနမိတ်ကိုပြန်ရှုရတယ် အဲ့လိုနမိတ်ကိုပြန်ရှုလို့နောက်တစ်ခါကတော့နမိတ်ကကကျင်တင်တောက်ပါလာပြီတမာဒီအားလည်းကောင်းလာပြီတခါဘွေမနောကြီးကိုတခါပြန်ကြည့်လိုက်ကြည့်တဲ့အခါမှာလည်းထို့တူပဲ10စက္ကန့်20စက္ကန့်30စက္ကန့်ကြည့်မြင်ဒီဖြစ်စီမမြင်ဒီဖြစ်စီနမိတ်ကိုပြန်ရှုပေါ့ဒီပုံစံနဲ့ဟိုဆရာသမားတွေကသင်ပေးကြတာပေါ့ဦးဇင်းတို့သူတို့သင်ပေးတဲ့အခါမှာအဲ့သူတို့ကောင်းဒီဘာဖြစ်တုံးဆိုတော့အဲ့လိုနမိတ်ကိုနမိတ်ကိုရှုပြီးတော့တနာ ਈ တနာ ਈ ကွဲဒိဋ္ဌံပြီးတဲ့အခါနမိတ်ကိုရှုတယ်ဘဝင်မနောကြီးကိုကြည့်တယ်ဘဝင်မနောကြီးကိုကြည့်တဲ့အခါမှာဘဝင်မနောကြီးကိုသူမမြင်ဘူးမမြင်တာဆိုတော့ကတော့ဒါနားမလည်တာနဲ့ဖြစ်နိုင်တာပေါ့ နားမလဲတော့မမြင်ဘူးမမြင်တော့မလုပ်တော့ဟိုထက်ကြိုးစားပေါ့ဆရာသမားလည်းကြိုးစားအောင်ကြိုးစားအောင်နဲ့ဒီလိုသွားလိုက်တာဘလောက်ကြာတော့လို့ပြီးတဲ့အခါကျတော့တစ်နှစ်ကျော်နှစ်နှစ်ထဲရောက်လာလောက်ကြာတော့နှစ်နှစ်ရောက်လာပါပြီခင်ဗျာတစ်နှစ်ကျော်နှစ်နှစ်ထဲရောက်လာပြီဒါလေးကိုပြောချင်တာနော်အဲ့တော့ဒီယောဂီဒီတဆိုင်မှန်မှန်ကိုတခါကြီးတွေလို့ပေါ့အချိန်ပိုင်းနေနှစ်စဉ်တော့တပြောတရားအထုတ်တာဗျာ၃နှစ်ရှိပြီ၄နှစ်ရှိပြီဒါပေမဲ့ဘလောက်အားထုတ်လဲမေးတော့တစ်နှစ်ကိုတစ်ထိုင်လောက်တော့ထိုင်ပါလေဆိုတဲ့ပုံစံမျိုးနဲ့တော့မဟုတ်ဘူးနော် ကိုဒါနှစ်နှစ်ဆိုတော့ဒီရိတ်သားကြီးတဲမှာဒီကလေးနေပြီးတော့ဒီသူတော်ကောင်းကဒါအချိန်မလတ်ပေါ့ဒီနေ့မှဒါတရားထိုင်ခြင်းကိုဟိုတတ်မှတ်တဲ့အချိန်ပြည့်ုံနေမဟုတ်ဘဲနဲ့ဒါသူကအချိန်အောင်ပိုးပြီးတော့စောင့်ထိုင်နိုင်သေးတယ်ကိုပိုင်ချိန်နဲ့အိတ်ချိန်တွေကိုရှော့ရှော့ပြီးဒီလိုအားထုတ်လာတဲ့သူတော်ကောင်းတယောက်ဘလောက်ကြာလိုက်တုံပြီးတော့တစ်နှစ်ကျော်နှစ်နှစ်ထဲကိုရောက်လာနှစ်နှစ်ထဲရောက်လာတော့ခုနလိုပေါ့အခြားခြားဘေးကဟိုယောဂီတရားအထုတ်ဖို့အထုတ်ဖွဲ့ပေါ့ဒါမိတ်ဆွေတွေကလည်းဓမ္မမိတ်ဆွေတွေကလည်းပြောကြတယ်အာ ဒီလောက်အားထုတ်နေတာတကယ်လဲကြိုးစားနေတာဘေးကအမြင်မှလည်းပဲတကယ်လဲကြိုးစားနေတာဖြစ်တယ်လို့ဒီလောက်အားထုတ်နေတာတရားကလည်းရှေ့ကိုမတက်ဘူးဆိုတော့ကမ္မထမ်းလေးပြောင်းကြည့်ပါလားဘေးကအကြံပြုကြတယ်တချို့ဒီဓမ္မမိတ်ဆွေတွေလည်းမှအောင်မြင်နေတဲ့သူတော်ကောင်းတွေလည်းပါတော့ဒီသူတော်ကောင်းတွေကလည်းဓကမ္မထမ်းလေးပြောင်းကြည့်ပါလားအဲ32ခုထာသာလေးပြောင်းရှုကြည့်ပါလားဒါအချင်းချင်းဆိုတော့လည်းမလုပ်ကြတော့အာပြီကြအချင်းချင်းဆိုတော့လည်းဒါ ဟိုဝိုင်းပြီးတော့ဒါအားပေးကြတာပေါ့နော်အဲနီလန်းလေးတွေပေးကြတာအဲဆိုတော့ဆရာသမားကလည်းဒါဟိုသူ့ကိုပွင့်လင်းပေးတယ်ဒီသူတော်ကောင်းကိုကမ္မဋ္ဌာန်းပြောင်းကျင်သလားဒါပေမဲ့ဒီယောဂီကလည်းသူကမပြောင်းဘူးကမ္မဋ္ဌာန်းမပြောင်းဘူးဒါပဲရှိမယ်ခုနတကယ်ဒီဘေးကမိတ်ဆွေတွေကဝိုင်းပြီးကြံပြုတ်လည်းပဲမပြောင်းဘူးဒီကမ္မဋ္ဌာန်းပဲဆက်ရှိမယ်ဆိုပြီးတော့ဒီကမ္မဋ္ဌာန်းကလည်းနမိတ်ကပေါ်နေတော့သူ့အနေနဲ့ကလည်းနောက်မဆုတ်ချင်နောက်မဆုတ်ချင်တဲ့အခါကျတော့ဒါကိုဒီဇိုင်းမှမှဆက်ရှိတယ်ရှုလိုက်တာဘာဖြစ်လာအောင်ဆိုတော့တစ်နှစ်ကျော်နှစ်နှစ်နှစ်နှစ်ကျော်လို့သုံးနှစ်ထဲရောက်လာဘယ်ရောက်လဲ နည်းနည်းကျော်၃နှစ်တည်းရောက်လာပါပြီကနနံပါတ်မမားနဲ့နော်ဘယ်လောက်တယ်တော့3နှစ်နော်3လမဟုတ်ဘူး3ဘတ်မဟုတ်ဘူး3နှစ်တည်းရောက်လာပြီဟုတ်ပလားအဲ့လို3နှစ်တည်းရောက်လာပြန်တော့လေပဲကမ္မထန်ကခုနလိုပေါ့ရှေ့ကိုဇံကိုမကူးနိုင်မကူးနိုင်တဲ့အခါကျတော့ဒီမှာသူတော်ကောင်းကဒီယောဂီသူတော်ကောင်းကသူ့ဘာသူစဉ်းစားလာတယ်စဉ်းစားလာတယ်ဆိုတာကဒီဘွေမနောကြီးကိုဆရာသမားကသူကကြည်ခိုင်းတယ်ဟိုကြည်ခိုင်းတဲ့ခါကျတော့သူကလည်းမမြင်ဘူးမမြင်တဲ့အခါကျတော့မလုပ်လိုက်တုံးဆိုတော့သူက ဒီကမ္မထမ်းပြတဲ့ဆရာကိုသူကခွင်တောင်းတယ်တပြည့်တော့တရားဟိုပုံမှန်ရှောက်ရင်ဦးဇင်းတို့နေ့စဉ်တရားလျှောက်တာလည်းရှိတယ်အများဆုံးချရင်တရက်ချပေါ့တရားလျှောက်တော့အဲ့တော့သူကဆရာသမားကိုလျှောက်တယ်တပြည့်တော့သလင်း၅ရက်တလားလောက်တရားမလျှောက်ချင်ဘူးတရားမလျှောက်ပြရစီနေဆိုဆရာသမားကလည်းယုံတဲ့အခါကျဒီသူတော်ကောင်းကိုယုံတဲ့အခါကျကဲနေပြီးနေပေါ့မလျှောက်နဲ့ဆိုတော့အဲ့မှာဒီယောဂီကသူတယောက်တည်းသူ့ဘာသူကြိတ်ပြီးတော့လှုပ် ဒါဒကာကြီးဒကမကြီးဒါကိုတကယ်လှုပ်လာတဲ့အခါမှာနော်ဒါလေးတွေသတိထားဖို့ပြောတာအဲ့တော့သူကတယောက်တည်းကြိတ်လှုပ်တယ်ဆိုတော့ဘာလို့တုံးဆိုတော့သူထင်ထားတာကဒီရထားတဲ့အလင်းရောင်တော့မြဲနေတာမှန်တယ်ဒါပေမဲ့ဒါဒီတကယ်နမိတ်မစစ်လို့လားနမိတ်အစစ်မဟုတ်လို့ဒီဘွယ်မနှောကြီးကိုမမြင်တာလားဒါလူဆိုတာကအလုတ်တကုတ်ကလှုပ်လာတယ်အောင်မြင်မှုကမရဘူးအချိန်ကြာကြီးလှုပ်လာတယ်ဆိုတန်လျာဆိုတာတော့နည်းနည်းဖြစ်လာတယ်နည်းနည်းဆိုတာဖြစ်လာတဲ့အခါကျတော့ဒါနမိတ်အစစ်မဟုတ်လို့လားဆိုပြီးဒါကလည်း तू ကလေကိုပြန်ရှုနမိတ်ကိုမရှုတော့ဘူး ဒီလေကိုပြန်ရှုရင်နမိတ်ပေါ်တယ်ဆိုတာနားလေတော့လေကိုပဲစရှုလေကိုပြန်ပြန်ရှုရရှုတဲ့အခါမှာဒီမှာတခါကြီးဒီမှာကြီးနည်းနည်းလေးသတိထားကြည့်တကယ်နမိတ်မော်လာတဲ့သူတော်ကောင်းဒီလေကိုပြန်ရှုရင်တိတ်ပြီးတော့ခက်သူကဝင်လင်ထွက်လေကိုစမှတ်လိုက်တာနဲ့မကြခင်မှာပဲဖတ်ဆိုနမိတ်လေးပေါ်လာရင်စိတ်ကအဲ့နမိတ်မှာစိတ်ကရောက်သွားပြီဆိုရင်အဲ့ဒါလေကိုပြန်ပြန်ရှုအတိတ်ပြီးတော့ခက်တယ်နောက်တစ်ခါတမာတိတွေပြန်ကြတော့ဒါကြည့်ချက်တစ်ခုအဲ့တော့သူကဘာလုပ်လို့ဆိုတော့သူကသူ့ကိုယ်သူတန်တရားဝင်လာတဲ့အတွက်ကြောင့်အဲ့နမိတ်ကိုစက်မရှိတော့ဘူး အဲဆရာသမားကိုလည်းတရားသွားမလျှောက်တော့သူလုပ်ချင်တာလုပ်တာပေါ့အဲ့တော့ဒီလေကိုပဲပြန်ရှုလေကိုပြန်ရှုတော့ဒီကနေ့လေကခဏနေပျောက်သွားတယ်အလင်းရောင်ကပြန်ပြီးတော့မြင်းလာတယ်နမိတ်ကပေါ်လာတယ်ဒါပေမဲ့လေကိုပြန်ပြန်ပြီးရှုလိုက်တဲ့အခါမှာလူကနံပါတ်1ပင်ပန်းလာတယ်နံပါတ်1ပင်ပန်းလာပြီးတဖြည်းဖြည်းနဲ့ဘာဖြစ်လာလို့ဆိုတော့ဟိုအလင်းရောင်နေတဲ့တဖြည်းဖြည်းနဲ့အာကောင်းအာရော့သွားတဖြည်းဖြည်းနဲ့အလင်းရောင်ကပျောက်သွားဒါလိုဖြစ်လာဖြစ်လာတော့အဲ့ဒါဘလောက်လောက်ဆိုတော့ခဏ15ရက်လောက်အားထုတ်လိုက်တာဖြစ်တဲ့အတွက်ကြောင့်နောက်တစ်ခါကမ္မဋ္ဌာန်းဆရာကိုသွားပြီးတော့ဒီသူ့ ဖြစ်ပုံဖြစ်နည်းကိုရှောက်တာရှောက်တဲ့အခါကျမှအမှကမ္မထန်တရားကစူတာပေါ့ဟာဘာလို့အဲ့လိုလုပ်ရတာတော့ဒါတရားမရှောက်နိုင်လို့အခွင့်ပေးခြင်းဒီကိုလို့ချင်တာလုပ်ခွင့်ပေးတာမဟုတ်ဘူးပြန်ပြီးတော့နမိတ်ကိုပဲရှုဆိုတော့အဲ့ကြမှာဒီယောဂီကပြန်ပြီးတော့ဘာလုပ်ရအောင်ဆိုနမိတ်ကိုပြန်ရှုနမိတ်ကိုပြန်ရှုတော့ကနမိတ်ကခံမိတာဖြစ်တဲ့အတွက်တော့တိတ်ခက်ခက်ခဲကြီးမဟုတ်ဘဲနဲ့ဒါနမိတ်ကိုပြန်ရှုလို့ရတယ်ပေါ့နမိတ်ပြန်ရှုလို့ရတဲ့အခါကျတခါဘာထက်ပြဿနာဖြစ်တော့ဒီဘဝင်ကို तू ကကြည့်လို့မရမရတဲ့အခါကျတော့တခါဘာလုပ်လို့ဆိုတော့အဲ့ဘဝင်ကို तू က ခုနပြောတာက10စက္ကန့်20စက္ကန့်30စက္ကန့်ပဲဒီဝေမနောကြီးဆိုတဲ့နှလုံးအိမ်မှာရှိတဲ့ဝေမနောကြီးကိုနှံ့ကြည့်ရဒါမှမဟုတ် तू ကဘာလုပ်တော့ဆိုတော့10စက္ကန့်20စက္ကန့်ကြည့်တာမမြင်တော့တခါလေအကြာကြီးကြည့်လိုက်ပြန်ဘာလုပ်လိုက်တော့အကြာကြီးကြည့်လိုက်တပါလေဝေမနောကြီးကိုအကြာကြီးကြည့်အဲ့ဒီဝေမနောကြီးကိုအကြာကြီးကြည့်လိုက်တဲ့အခါမှာလည်းပြဿနာတစ်ခုကထပ်ပြီးဘာဖြစ်တော့ဆိုတော့ဒါသူတော်ကောင်းတော့သူတော်ကောင်းနိုင်မယုံရင်စမ်းကြည့်ပေါ့တကယ်ဒီအဆင့်ရောက်လာပြီအဲ့ဒီဝေမနောကြီးကိုအကြာကြီးစိုက်ကြည့်အဲ့မှာအမျိုးအမည်ပေါ်လို့မရတဲ့ ခံစားချက်ပေါ့အင်မတန်မှဟိုတက်တောင့်တက်တာမရှိတဲ့အင်မတန်မတက်မတာအဲ့လိုဝေဒနာကြီးတစ်ခုခံစားရအဲ့ခါကျပြန်တော့အဲ့လိုကြည့်လိုက်တဲ့အခါကျတော့အဲ့ဒီရင်ထဲမှာတမျိုးကြီးဆိုတဲ့ခံစားချက်မျိုးဒီယောဂီကခံစားရတယ်ခံစားရတဲ့အခါမှာ तू ကဘာဖြစ်တော့တခါဘုံမနောကြီးကိုနောက်ထပ်မကြည့်ရတော့ကြောက်သွားအဲ့ဆိုတော့ဒီနမိတ်ကိုယူတယ်တနာကြီးပြေတိုင်းဆရာသမားကဘုံမနောကြီးကိုကြည့်ပါပြောတယ် तू ကမကြည့်တော့ဘာဖြစ်တော့လဲ तू မကြည့်ရတော့ကြောက်သွားဒါကြောင့်မလို့ဦးဇင်းတို့ဒီအပိုင်းကိုရောက်လာလို့ရှိရင်ပြောချင်တာကဘာလို့ဆိုတော့ ဆရာသမားနဲ့တည်တည်ချာချာကိုယ့်ရဲ့အခက်အခဲကိုယ့်ရဲ့အတွေ့အကြုံလေးတွေကိုဒါပွင့်ပွင့်လင်းလင်းနဲ့နံပါတ်1ရှောက်ဖို့လိုတယ်နံပါတ်2ဆရာသမားနဲ့ဆွေးနွေးဖို့လိုတယ်နံပါတ်2ကအဲ့ဆရာသမားရဲ့တုံသင်ပြသမှုတွေကိုကိုကအသက်တည်တွင်းပြီးတော့ကိုထင်သလိုတော့မလုပ်မိဖို့လိုတယ်နောက်ဆိုရင်မလုံလားအပ်တဲ့အခက်အခဲတွေများစွာနဲ့ကြုံရနိုင်တယ်အဲ့တော့ဒါမျိုးကတော့သူတော်ကောင်းတိုင်းမှာဖြစ်မလားဆိုတော့ဒီလိုတော့မဟုတ်ဘူးလောလောကူကူနဲ့ကြော်လွှမ်းသွားတဲ့သူတော်ကောင်းတွေရှိတယ်တိုးတော့ဒီလိုအခက်အခဲတွေရှိနိုင်တယ်ဒါတွေကိုဒါမိမိတို့ကကြိုးသိပြီးတော့ ခါလေတကယ်လက်တွေ့အလုပ်လုပ်လာတဲ့အခါမှာဆရာသမားနဲ့အနိကဟိုချင်းကပ်ပြီးတော့လေ့လာဖို့လိုသလိုလိုအပ်ရင်ဆရာသမားကဟိုဩဝါဒနဲ့သွန်သင်ပြသမှုကိုတော့ခံယူပါလို့ဦးဇင်းတို့ကဒီညမှာတိုက်တွန်းခြင်းတို့တို့ပြောဖို့အဲ့ယောဂီကတော့နောက်ဆုံးမှာတော့ဒီအဆင့်ကနေကြောပြီးတော့ဒါကမ္မထကနေအောင်မြင်သွားတယ်ကမ္မထကမ္မထတွေကိုအောင်မြင်အားထုတ်နိုင်တဲ့သူတော်ကောင်းတယောက်ဖြစ်သွားအဲ့တော့ဒီညမှာဦးဇင်းကပြောချင်တာနှစ်ချက်ရှိတယ်နံပါတ်1ကကို အတွင်းနဲ့ကိုလှုပ်ချင်တာမျိုးကိုတော့မလုပ်မိဘူးလို့တယ်နံပါတ်1ကအဲ့သူတော်ကောင်းကိုကြည့်ပေါ့ဝရိယတကကြီးဘလောက်အားကောင်းလဲဆိုရင်3နှစ်လောက်ကိုကမ္မထမ်းပြောင်းသလားမပြောင်းပါဘူးမပြောင်းဘူး3နှစ်လောက်ကိုကမ္မထမ်းမပြောင်းမနဲ့တစိုက်မမှန်အားထုတ်ခဲ့တာဖြစ်တယ်ဒါကြောင့်မလို့တို့တကကြီးဒီကမကြီးတွေတရလောက်နှစ်လောက်လောက်အားထုတ်ပြီးတော့ကမ္မထမ်းပြောင်းနေတယ်ဆိုတဲ့ပုံစံမျိုးတော့ဒါဝရိယတက်ဒီသိမကောင်းဘူးလို့ဒီလိုပြောရမှာကောင်းပြီအဲ့တော့ဒီညမှာအင်္ဂလိပ်၅ပါးတဲ့ကတရားဆိုတဲ့အင်္ဂလိပ်လည်းအားကောင်းမှုလို့ရဝရိယဆိုတဲ့ အိန္ဒြေလည်းအားကောင်းမလို့ပဲတတ္တဝတိယတတိဟောတတိကတော့ဦးဇင်းတို့ဒါအချင်းခတ်တဲ့အလိုရှိတယ်ကြောင့်မလို့တတိအားလည်းကောင်းမှုလို့လေတတ္တဝတိယတတိနောက်တစ်ခါတမာတိအာရုံတစ်ခုရဲ့ပုံမှာစူးစူးထိုက်ထိုက်ထားတယ်ဆိုတဲ့တမာတိအားလည်းဒီနေရာမှာကောင်းမှုလို့လေနောက်တစ်ခါပညာပေါ့ပညာအားလည်းကောင်းမှုလို့အဲ့လိုအိန္ဒြေ၅ပါးညီမျှရင်ခုနတတ္တဆိုတာကအာနာဘုရားဟောပုံမှာအာနာပါနကမ္မထံပုံမှာယုံကြည်တယ်ဇန်ဆိုင်တယ်ဆိုပုံမှာယုံကြည်တယ်ဝရိယကလည်းဒီအာနာပါနပရိပါကနိမိတ်လေးကိုပျောက်မသွားအောင် ဒါကြိုးစားအားထုတ်နေတဲ့ဝရိယတတိအာနာပါနပရိပကနိမိတ်အာယုံလေးကိုမမေ့မပြောင်းအောင်အမှတ်ရနေတဲ့တတိဟောနောက်တကတရဝရိယတတိတမာတိအာနာပါနပရိပကနိမိတ်အောင်လေးပေါ်မှာစိတ်ကိုစူးစိုက်ကလေးဒါကြာရောက်နေတယ်ဆိုတဲ့တမာတိနောက်တကပညာအာနာပါနပရိပကနိမိတ်အောင်လေးကိုကိုကိုပြပြသိနေတယ်ဆိုတဲ့ပညာပေါ့ဒီအိန္ဒြေ၅ပါးတော့ဒီဥပ္ပစရာတမာတိအခိုင်အမာဒါညီမျှနေဖို့လိုတယ်အဲ့ဒီမှာဦးဇင်းတို့ကပြောတဲ့တမာတိကလွန်ပြီးတော့ဝရိယကယော့သွားပြန်ရင်လည်းဒါ ဝင်ဘက်ဘဝင်ကြတတ်တယ်ဒါတမာရီအားတွေကြသွားတတ်တယ်။အော်နောက်တကဝရိယကအားကောင်းပြီးတော့တမာရီကနည်းသွားပြန်ရင်တမာရီကအားလျော့သွားပြန်တယ်ဘာဖြစ်လို့စိတ်တွေကတိတ်ပြီးတော့ပြန့်လွင်သွားတတ်တယ်။ဒါကြောင့်မလို့ဒီနေရာမှာတတိနဲ့ဝရိယညီမျှဖို့လိုတယ်။နောက်တကတတ္တာနဲ့ပညာတတ္တာနဲ့ပညာနဲ့ထို့တူပဲတရားတရားတွေကသိပြီးတော့အားကောင်းတယ်ဒါမှမဟုတ်ပညာမပါရင်ဦးဇင်းတို့ဒါအခြေအနီးဟိုမုဒ္ဒပတ္တနာလို့ခေါ်တယ်ဟိုယုံကြည်မှုတွေလွဲမှားတတ် ဟောနောက်တခါပညာကတော့သိပြီးတော့လွန်သွားတယ်တရားကအားနေပြန်တယ်ဒါကောက်ကြည့်တဲ့ဘက်ကိုရောက်သွားတတ်တယ်အဲကြောင့်မလို့တရားနဲ့ပညာလည်းဒီညမှာညီမျှဖို့လိုတယ်အဲတော့ဝရိယနဲ့တမာတိဒီဘက်မှာညီမျှဖို့လိုတယ်တရားနဲ့ပညာညီမျှဖို့လိုတယ်နောက်တရားနဲ့ဝရိတရားနဲ့ဝရိယလည်းညီမျှဖို့လိုတယ်အဲ့ဒီမှာအဓိကကတော့တတိပေါ့တတိကတော့အလယ်ကနေပြီးတော့တမာတိနဲ့ဝရိယညီမျှရေးအတွက်လည်းတတိကထိမ့်ပေးထားတယ် ဟောနောက်တကပညာသရာနဲ့ပညာညီမြ၍တတ္တာနဲ့ပညာညီမြ၍တလွယ်ဒီတတိကထင်းပေးထားမှာဖြစ်မယ်ဒါကြောင့်မလို့တတိတည်တော့အလုံးစုံအလိုရှိရတယ်လို့ဒီလိုသဘောကျနှိမ့်ကြပြီးတော့ဒီအင်းဒီ၅ပါးကိုညီမြအောင်ကျင့်နိုင်တဲ့သူတော်ကောင်းဒီဒါဥပဇရာသမารိအခိုက်ကနေပြီးတော့တခါလေအပနာသမารိလို့ခေါ်တဲ့ဇန်သမารိဒီအထိဒါအောင်မြင်ပေါက်မြောက်တဲ့အထိကျင့်ကြံမျိုးကိုအားထုတ်နိုင်မှာဖြစ်တယ်အဲ့အတွက်ကြောင့်ဒါကတော့နမိတ်ပေါ်တဲ့အပိုင်းလေးမှာတွေ့တတ်တဲ့အခက်အခဲလေးတွေဖြစ်တယ် အဲနောက်ပိုင်းမှာတော့ဒီပထမဇန်ကိုစနစ်တကျဘယ်လိုကူးရမလဲဇန်ငါတွေကိုဘယ်လိုစင်ရင်သုံးသပ်ရတယ်ဆိုတဲ့အပိုင်းလေးတွေကိုတော့ဦးဇင်းတို့နောက်ကမှဆက်ပြီးတော့ဟောကြနာကြကြရအောင်ဒီပိုင်းမှာတော့အခုကဲ့သို့ပေါ့သမသမထကမ္မဋ္ဌာန်းကိုအာစပြီးတော့အာတိပိအာထုတ်နေတဲ့သူတော်ကောင်းများသည်ဒါအင်းဒီငါးပါးညီမျှအောင်ကြည်ကျင်ချင်းအားဖြင့်ဒီအာနာပါနလက်ရှိဟောစေဖြစ်တဲ့အာနာပါနကမ္မဋ္ဌာန်းနဲ့ဒါတမာတိ သမထပိုင်းမှာပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဆိုတဲ့ဒါဇန်တရားတွေကိုပေါက်မြောက်တဲ့အထိကြိုးစားအားထုတ်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြအကုန်ရာတည်း